26ရက်6လ2020ခုနှစ်ဩစတြေးလျစံတော်ချိန်နေ့ကင်း12နာရီခွဲအချိန်မှာဦးဇင်းတို့အမေရိကဩစတြေးလျနဲ့တကွကမ္ဘာရရမရှိကြကုန်သောအလုံးသောတရားဓမ္မအပေါင်းသူတော်ကောင်းတို့အားအမေရိကန်နိုင်ငံကွန်တမ်ဗုဒ္ဓယစ် USA မှကြီးမှုကျင့်ပါတယ်ဓမ္မသဘင်ကိုဦးဇင်းတို့ဒီနေ့စတင်ပြီးတော့ဟောကြားပေးပါမယ်။ ဦးဇင်းတို့ညာစဉ်16ပါးစတင်ပြီးတော့ဦးဇင်းတို့ဟောလာခဲ့တာအခုနာမရူပပဋိစေဒညာပစ္စယပဋိက္ခညာဆိုတဲ့အကျိုးညာနှစ်ပါးပြီးရင်ညာစဉ်10ပါးပြီးရင်ဟိုဘက်မညာ4ပါးမညာဖွညာနေဆိုတဲ့အဲ့ဒီညာစဉ်နေအခုသွားကြမယ်ဆိုတော့ ပြီးခဲ့တဲ့အပတ်ကဦးဇင်းတို့စပြီးတော့နာမရူပပဋိစေဒဉာဏ်အပိုင်းမှာရူပပဋိစေဒဉာဏ်ရုပ်တရားကိုပိုင်းခြားပြီးတော့ဦးဇင်းတို့နာယူကြည်ညိုပြီးတော့ပွားများအထုတ်ခဲ့ပြီဒီနေ့ကျတော့ဦးဇင်းတို့ကနာမပဋိစေဒဉာဏ်နန္တရားကိုတီးသန့်ပိုင်းခြားပြီးတော့နာယူရမယ် တရားအထုတ်ချိန်ကိုတော့ဦးဇင်းတို့မနှက်ဖန်မှပဲစူပေါင်းပြီးဦးဇင်းတို့ထိုင်မှမယ်။ဘာကြောင့်လဲဆိုတော့ညာပိုင်းအချိန်ကရန်နေတော့ဒီတရားတွေကနည်းနည်းတဲ့တရားတွေခက်ခဲတဲ့တရားတွေဖြစ်ပါတယ်။ဒီတရားတော်တွေကိုနားလည်ဖို့ကြားနာဖို့ဆိုတာအင်မတန်မှခဲယဉ်ပါတယ်နော်။ကြားနာပင်ကြားနာညာတော်လည်းပဲနားမလည်နိုင်ဘူးပေါ့နော်။ဒါကြောင့်မို့ဦးဇင်းကအေးစေစေနားလည်အောင်ဦးဇင်း ဖြည့်ပြည့်ခြင်းပဲဟောပြီးတော့တိတာနဲ့အမေးဖြေကန္တပြန်လုပ်မယ်မရှင်းတာမသိတာ ပြန်မေးအဲ့ဒီကြမှာဦးဇင်းတို့ဒကာဒကမတွေဟာဒီတရားတွေဟာငါတို့ဒီလိုရှုရမှာပါလားဒီတရားတွေဟာငါတို့သိတဲ့နဲ့တရားပါလားလို့ကိုကိုကိုလည်းပုံပြီးတော့နားလည်လာမယ်သဘောပေါက်လာမယ်အဲ့တော့ဒီဉာဏ်စဉ်တရားတွေကိုကြော်လွှားပြီးတော့မတရားဖို့တရားရတယ်ဆိုတာမရှိဘူး ဒီဉာဏ်စဉ်တွေကိုပဲအထုတ်ပြီးမှပဲမက်ဖို့နိဗ္ဗာန်ရကြတာဒါကြောင့်မို့ဒီဟာတွေဟာမက်ဖို့နိဗ္ဗာန်ကို သွားခြင်းတဲ့ယောဂီများအတွက်အယံကိုအရေးကြီးတဲ့တရားတွေနောက်ပြီးတော့ဒီယုတ်တရားနံတရားဒီတရားတွေကို နာကြားခွင့်ရခြင်းဆိုတာဦးဇင်းတို့အခုရှင်နာဂတိမထေမြတ်တနေ့ကြတော့သူ့ရဲ့မထေဆရာတစ်ပါးက ဆွမ်းငံသွားရင်းနဲ့ဆွမ်းစားကြွတာပေါ့နော်အိမ်မှာဆွမ်းပင်တော့ဆွမ်းစားကြွကြွတော့တက္ကမကြီးကရှောက်တယ်ရှင်ဖရာတဲ့တပည့်တော်အသက်အရွယ်လည်းရပါပြီဖရာအဲ့လိုလဲဆိုတော့အရှင်နာဂဒေနာရဲ့ဆရာဘုန်းကြီးကိုဆွမ်းကပ်တာနှစ်ပေါင်း30ရှိပြီအဲ့ဒီလောက်အမြဲတမ်းဆွမ်းနေကပ်ပြီးတော့အမြဲတမ်းနေနေတော့နှစ်တွေလည်းကြားလာပြီ တပည့်တော်အသက်တွေလည်းကြီးပါပြီဖရာတဲ့အဲ့တော့အရှင်ဖရာတပည့်တော်ကိုရုပ်တရားနာမ်တရားတွေကို ပိုင်းခြားပြီးတပည့်တော်ကိုဟောပေးတော်မူပါလို့လျှောက်တာသိကောင်းတာနော်နက်နက်နန်းနန်းတရားရုပ်တရားနာမ်တရားတွေတပည့်တော်တို့မှာအချိန်မရှိတော့လို့ပါဖရာတဲ့အရှင်ဖရာအဲ့ဒါတွေကိုပိုင်းခြားဟောပေးပါဆိုတော့အဲ့ဒီမှာမထေရမြတ်ကြီးကအရှင်နာဂဒေနာကိုကဲနာဂဒေနာကဲဒီနေ့ ယုံနာတွေကိုပိုင်ချပြီးဟောရစ်ပါတော့ဆိုတော့အဲ့ဒီအချိန်မှာအရှင်နာဂနာဂတေနအရှင်နာဂတိန်ကပုထုဇဉ်ပဲရှိသေးတာသောတာပန်သဂရကအနာဂယဟနာဘယ်အဆင့်မှကိုမရောက်သေးဘူးအဲ့တော့ तू သိတဲ့တရားတွေကိုဒကမာကြီးကိုသေးသေးချာချာပိုင်းခြားပြီးဟောလိုက်တာဒကမာကြီးကလည်းနားထောင်ရင်လိုက်ရှူရင်ရှူရင်ရှူရင်နဲ့ဟောဒကမာကြီးလည်းသောတာပန်ဖြစ် ရှင်နာကတိန်ကလည်းဒကမာကြီးဟောလိုက်သူကလည်းခန္ဓာကိုယ်ညံဆိုင်ရှုလိုက်ရှုရဲရှုရဲနဲ့အဲ့တရားတပွဲတည်းနဲ့အဲ့ဒါဒကမာကြီးရောအရှင်နာကတိန်ရောအဲ့ဒါနှစ်ယောက်လုံးသောတာပတ္တိဘက်ကိုတည်ကြတယ်နော်ဒါကြောင့်မို့ဦးဇင်းတို့တရားတော်မှာတွေလည်းပဲဦးဇင်းတို့ဒီနေ့ဟောကြားမဲ့နန္တရားအပိုင်းနေအဲ့ဒါတွေကို သေးသေးချာချာညံနဲ့လိုက်ပြီးတော့သေးသေးချာချာနှလုံးသွင်းမှာသေးသေးချာချာနာယူပါ နာကောင်းအောင်ကြားကောင်းအောင်ပျော်ယုံရည်ရယုံငိုရယုံတရားတွေမဟုတ်ဘူးလေးနဲ့တယ်ခဲရင်းတယ်ဒီတရားတွေဟာသိနိုင်ခဲတယ်မြင်နိုင်ခဲတယ်နော်အဲ့ဒီသိနိုင်ခဲမြင်နိုင်ခဲလေးနဲ့တဲ့တရားတွေကိုဦးဇင်းတို့တရားဓမ္မတွေသေးသေးချာချာအာယုံတစ်ပါးစိတ်မသွားပဲနဲ့သေချာနာယူမှတန်ဖိုးရှိမှာပါနော်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေ ရသော်ဘုရားဟောတော်မူခဲ့တဲ့တရားတော်တွေကဒီနေ့နန္တရားနာမပရိစေဓလို့သူ့ကိုတည်တံ့ပြန်ပိုင်းလိုက်မယ်ဟိုထဲမှာလာတာတော့နာမရူပပဋိစေဓနာနဲ့ယုတ်ကိုပိုင်းခြားတယ်အခုကဦးဇင်းတော်ကရူပပဋိစေဓဆိုပြီးတော့ယုတ်တရားပိုင်းခြားပြီးတော့ဓာလေးပါးတွေနဲ့အဲ့ဒီမှာဝဏခန္ဓာရတ္တဆိုတဲ့အထကလယုတ်တွေအဲ့ဒီအကြောင်းနေနဲ့ပိုင်းခြားဟောခဲ့ပါပြီ အဲ့တော့အခုကနန္တရားကိုသွားမယ်ဆိုတော့ဦးဇင်းတို့ဒကာဒကမတွေအတိတ်ဘဝတုန်းကဘာဖြစ်ခဲ့တယ်လို့တော့ဦးဇင်းတို့အခုတွေပြန်ပြီးမသိကြဘူးပေါ့ဒါပေမဲ့ဒီဘဝလူဖြစ်တဲ့အချိန်ကာလမှာနော်အမိဝန်တွင်းမှာစပြီးတော့ကလလရေကြီးတရားတယ် အမိဝမ်းတွဲမှာကလလရေကြီးစတီတော့အင်မတန်မှသိငယ်တဲ့အမုံလေးအမွာလေးပေါ့အဲ့ဒါကိုအခုတောင်ကျွန်းသူမြောက်ကျွန်းသူနဲ့ဒါကတော့စားတဲ့အကုန်ပြတာအရေးမကြီးလို့အဲ့ဒါတွေတော့မပြောတော့ဘူးအဲ့တော့အမုံလေးအင်မတန်မှသိငယ်တဲ့နော်အဲ့ဒီအမုံလေးတစ်ခုအင်မတန်သိငယ်တဲ့ရုပ်စုဝေးလေးတစ်ခုကလလရေကြီးဆိုတာလေးအဲ့ဒါလေးတီရပြီ အမိဝမ်းထဲမှာအဲ့ဒါလေးတီးပြီးဆိုတာနဲ့တပြိုင်နက်တည်းဘာလာရလဲဆိုတော့နန္တရားတွေလာရတယ်ဒီ31ဖုံမှာရူပဗြဟ္မာအရူပဗြဟ္မာဆိုတာရှိတယ်ရုပ်ကြီးပဲတက်တက်တည်တဲ့ဗြဟ္မာနာမ်ကြီးပဲတက်တက်တည်တဲ့ဗြဟ္မာအဲ့ဒါနှစ်ခုရှိတယ်နော်31ဖုံကအပယ်လေးဖုံလူဖုံနတ်ပြည်6ထပ် ပြမ20အကျင့်ပြမှတ်ခဲ့ပါအပယ်၄ပုံငရဲတလိษံပိတ်တာအတုတကယ်အပယ်၄ပုံရဲ့လူဘုံရဲ့နတ်ပြည်6ထပ်နော်ပြီးရင်မြမ20အဲ့ဒီအာလုံး30နဲ့တဖုံထဲမှာရုပ်သာရှိပြီးတော့နာမရှိတဲ့ဘုံတစ်ခုရှိအဲ့ဒါမြမဘုံနာမဲရှိပြီးရုပ် မရှိတဲ့ဗြဟ္မဘုံရှိတယ်အဲ့ဒီဗြဟ္မဘုံက လွဲရင်ကြံတဲ့ဘုံတွေမှာဘဝတစ်ခုရပြီဆိုတာနဲ့အကုန်ယုံနဲ့နာနဲ့တွဲပြီးရတယ်နော်ယုံနဲ့နာနဲ့တွဲပြီးဖြစ်ရတယ်အဲ့ဒီစောသောကဗြဟ္မာကြီးတွေကြတော့သူတို့ကဒီယုတ်တရားကြီးဟာဒီယုတ်ကြီးရှိလို့ပဲငါတို့ယောဂါတွေဖြစ်ရတယ်အနာတွေဖြစ်ရတယ်ကျွေးရတယ်မွေးရတယ်ဒီယုတ်မရှိရင်တော့ချမ်းသာမှာပဲလို့ထင်ပြီးတော့သူတို့က အဲ့ဒီမှာတင်တခါတည်းရုပ်ကြီးကိုညင်းငွေကြောင်းနေရှုသွားလို့သေတဲ့အခါကျတော့နံလေးတက်တက်တီးတဲ့ပုံကိုသွားရောက်တယ်အဲ့ဒါဖះရှင်တွေမှာသိတာနံဆိုတဲ့ဘုံနံလေးပဲရှိတာဘယ်သူမှမြင်လို့မှမရအဲ့ဒါကြောင့်မို့အင်မတန်မှဒီဖះရှင်ရဲ့တကောတော်ညံတော်တွေနဲ့ပိုင်းခြားသိလို့တာဩဒါနံလေးတက်တက်ပဲလို့သိတာဟောရုပ်ကြီးရှိတဲ့ပုံကြောင့်လဲသူကသူကျွေတော့ငွေတော့ကြီးချထားတယ်လို့ပဲရုပ်ကြီးတက်တက်သူကကျတော့ဒီစိတ်လေးရှိလို့တာဟိုဟာစားခြင်းနဲ့ဒီဟာစားခြင်းနဲ့ဟိုလှုပ်ခြင်းနဲ့ဒီလှုပ်ခြင်းနဲ့ ဒီစိတ်ရှိလို့ဒုက္ခဖြစ်နေတာဆိုပြီးတော့စိတ်ကိုညှင်းငွေချောင်းနေသူကရှုခဲ့လို့အဲ့ဒီပုဂ္ဂိုလ်ကရုပ်ချင်းတက်တက်ပဲတည်တဲ့ဘုံအဲ့ဒါကိုရောက်တယ်အဲ့တော့ဒီသုံးတန်နဲ့တဖုံထဲမှာကြံတဲ့ဘုံတွေကအကုန်လုံးယုံတဲ့နံနဲ့တွဲရအဲ့တော့အတိတ်ဘဝကဥစဉ်တော့အလုံးဥစဉ်တော့တရားဓမ္မတွေဥစဉ်တော့တွေကကုစုရောအကုစုရောအလုံးကအတိတ်ကပြုတ်ခဲ့တယ်အဝိဇ္ဇာတဏအကြောင်းခံပြီးတော့အဲ့ဒီမှာကံသင်္ခါရတွေပြုတ်ခဲ့သည့်အတွက် ဦးဇင်းတို့ကဒါအခုလူဘုံလူဘဝလာရတယ်ဆိုတော့ဦးဇင်းတို့ကကုစုကံကောင်းလို့ရတယ်ကုစုကံကအထောက်ပံ့ပြုတ်လိုက်လို့လူဘဝကိုရတာဒီလိုဘဝရဖို့ဆိုတာလဲအင်မတန်ခဲရင်းအဲ့ခဲရင်းတဲ့ဘဝကြီးကိုကုစုကံရဲ့အထောက်ပံ့ကြောင့်ရတယ်ရတဲ့အခါကျတော့ကလလရေကြီးတဲ့စပြီးတော့ TV ဆိုတာနဲ့အဲ့ဒီမှာနန္တရားတဲ့စပြီးတော့ तू ကကိန်းရရုပ်နဲ့နာနဲ့နော်ရုပ်နဲ့နာနဲ့စပြီးတော့ ကဲရတဲ့အခါကျတော့ဦးဇင်းတို့အခုရုပ်တရားနော်နံတရားဆိုပြီးတော့တရားကဘယ်နှမျိုးတော့နှစ်မျိုးရုပ်ရဲ့နံရဲ့နော်အဲ့ဒီမှာရုပ်နဲ့နံရုပ်သည်ဖောက်ပြန်ပြောင်းလဲနေတဲ့သဘောနော်ရုပ်ရဲ့သဘောကနံသည်ဘာလဲသိတတ်တဲ့သဘောနံကသိတတ်တာအဲ့တော့အမိဝမ်းတွဲမှာ ပဋိသန္ဓေတီလိုက်တဲ့အချိန်မှာရုပ်နဲ့နာမ်နဲ့နှစ်မျိုးကိုအရင်မှတ်ခဲ့ပါပဋိသန္ဓေနေပြီဆိုတာနဲ့တပြိုင်နက်တည်းရုပ်နဲ့နာမ်ဆိုတဲ့တရားနှစ်ပါးရခဲ့ပြီအဲ့ဒီရုပ်နဲ့နာမ်ဆိုတဲ့တရားနှစ်ပါးကိုဦးဇင်းတို့အခြေတည်ပြီးတော့အဲ့ဒီမှာရုပ်တရားကဘာတွေဖြစ်ပေါ်လာတော့ရုပ်တရားကတဖြည်းဖြည်းတဖြည်းဖြည်းနဲ့အမြုပ်တွေအဲ့ဒီမှာဟိုသွေးကလေးတွေအဲ့ဒီကနေမှ အဆိုင်ခဲလေးတွေအဲ့ဒီကနေမှဒီမှာခေါင်းထွက်မဲ့နေရာကိုထွက်မဲ့နေရာလက်ထွက်မဲ့နေရာခြေထွက်မဲ့နေရာဆိုပြီးတော့ဖူလေးတွေသူ့လာနဲ့လာနဲ့ဒါတော့ဟိုမှာအသေးစိတ်ပြထားတာပေါ့အဲ့လိုသူ့လာနဲ့သူခန္ဓာကိုယ်လေးတွေအဲ့လိုဖြစ်လာတဲ့အခါကျတော့ယုံနံရပြီးတော့ဦးဇင်းတော်ကဘာတွေရလဲဆိုတော့မျက်စိနာနှာခေါင်းရှာကိုမနောဆိုတဲ့အဲ့ဒီမှာအတွင်ဝတ္ထုယုတ်6ပါးရတယ် စပြီးတော့ပဋိတန်တွေတီးပြီးကြတဲ့ကလလရေကြီးလေးကနေစလာလိုက်တာနော်ကလလရေကြီးလေးအမတန်မှသိငယ်အမုံအမွှားလေးရလာတာနဲ့ယုံနဲ့နာနဲ့တွဲလာအဲ့ဒီယုတ်ကတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအဲ့ဒီမှာအမေရဲ့စားမှုတောက်မှုပေါ်မှာမူတည်ပြီးတော့မှကလေးဒီမှာလည်းဓာတ်ကကူလာတယ်တဖြည်းဖြည်းချင်းကြီးထွားကြီးထွားကြီးထွားလာတယ် ခေါင်းတွေပေါ်လာတယ်လက်တွေပေါ်လာတယ်ခြေထောက်တွေပေါ်လာတယ်အဲ့ဒီမှာမျက်စိတွေပါလာတယ်နားတွေပါလာတယ်နှာခေါင်းတွေပါလာတယ်ရှားတွေပါလာတယ်ကိုယ်ကြီးပါတယ်နော်အဲ့ဒီကနေမှမနောဆိုတဲ့စိတ်6ခုအတွင်းရုပ်6ခုနော်ဝတ္ထုရုပ်6ခုအဲ့ဒီမှာရပြီအဲ့တော့ဝတ္ထုရုပ်6ခုရတဲ့အခါကျတော့ဟုတ်ပြီဒီနားမှာထပ်ပြန်ခွဲမယ် ဦးဇင်းတို့ပြန်ပြီးတော့ကြည့်မယ်မျက်စိပါလာပြီလူဖြစ်တာလေနားပါလာပြီနှာခေါင်းပါလာပြီရှားပါလာပြီကိုယ်ပါလာပြီသိတတ်တဲ့မနောဆိုတော့ဘယ်နှမျိုးတော့6မျိုးအဲ့ဒီ6မျိုးရလာပြီဝတ္ထုယုတ်6မျိုးကြီးအဲ့ဒီ6မျိုးရလာတဲ့အခါဟုတ်ပြီစောတော့ကနံတရားကိုထပ်ပြန်ခွဲဦးမယ်စောတော့ကယုတ်နဲ့နံနှစ်ခုပဲရှိတယ်လို့ဦးဇင်းတို့ပြောခဲ့ပြီနော် အဲ့ဒီတော့နန္တရားထဲမှာဘာတွေပါလာသေးလဲဆိုတော့ပြန်ကြည့်လိုက်တဲ့အခါကျတော့နန်းဆိုတာကမနောစိတ်အဲ့ဒါအတူတူပဲနော်စိတ်တဆိုတဲ့ပါဠိကနေပြီးတော့စိတ်လို့မြန်မာပြန်လိုက်တာမနောဆိုတာလဲစိတ်ပဲမနောပုဗ္ဗင်္ဂမဓမ္မမနောတိထာ မနောမယတချို့လေနေရာကျတော့မြတ်စွာဘုရားမနမနောအနေနဲ့ဟောတာနော် ခြေသားတို့အဲ့ဒီစိတ်သည်ဥဆောင်ဥရွယ်ဖြစ်တယ်ဆိုပြီးတော့ဟောတဲ့အခါကျတော့မနောပုတ်ပင်ကမှဓမ္မနဲ့ဟောတာနော်အဲ့တော့စိတ်နော်ဝိညာဉ်အတူတူပဲနော်ဝိညာဉ်တို့စိတ်တို့အဲ့ဒါတွေကဟိုသိတတ်တဲ့သဘောညှို့တတ်တဲ့သဘောကို तू ကစိတ်လို့သုံးလိုက်တာစိတ်ရဲ့သဘောသည် तू ကဘာလဲညှို့တတ်တယ်အာယုန်တွေကိုညှို့တတ်တယ်စိတ်ရဲ့သဘောသည်အာယုန်ကိုညှို့တတ်တယ် ဒီဘက်ကယုတ်သဘောဒီဖောက်ပြန်တတ်တဲ့သဘောဦးဇင်းတို့ယုတ်ကိုပိုက်ချခဲ့ပြီနော်အခုစိတ်ဒီညွတ်တတ်တဲ့သဘောအဲ့ဒီညွတ်တတ်တဲ့သဘောရှိတဲ့စိတ်ရဲ့နောက်ထပ်စေတသိက်ဆိုတာတစ်ခါပြန်ခွဲထုတ်အဲ့ဒီစိတ်လို့ပြောလိုက်တာနဲ့တပြိုင်တည်းထဲစေတသိက်ရောအကုန်ပါတယ်နော်ထမင်းစားတယ်ဘာဟင်းနဲ့စားတော့ဟာဒီနဲ့ကြက်သားနဲ့စားတယ်ဟောကြက်သားဟင်းကိုဥတည်ပြောလိုက်တာ ကြံတဲ့အစားအသောက်တွေသမင်းတွေရောကြံတာတွေရောအကုန်လုံးဟင်းကြံတဲ့ဟင်းတွေပါတယ်ဒါပေမဲ့ဥတေပြောလိုက်တာဒီနေ့ကြက်သားနဲ့စားတယ်လို့ပြောလိုက်တာအခုလည်းပဲဒီတိုင်းပဲဥစ္စံတော်ဒကာဒကမတွေစိတ်လို့ပြောလိုက်တာနဲ့တပြိုင်တည်းထဲဥစ္စံတော်ကဟာငါငါစိတ်ကွာငါစိတ်တို့လိုက်တာဟာငါမှတခါလဲဝမ်းနေလိုက်တာငါမှဝမ်းသာလိုက်တာဆိုတော့စိတ်ပဲဥတည်ပြောတာတကယ်တမ်းကစိတ်ရဲ့စေတသိက်ရဲ့နှစ်မျိုးရှိတယ် စိတ်ရယ်စေတသိက်ရယ်နှစ်မျိုးကစေတသိက်ဆိုတာကသူကကြတော့စိတ်ရဲ့အပေါ်မှာ तू ကချဲလဲတာနော်အယောင်ဆိုးပေးတာ ချဲလဲတာဒါကြောင့်မို့စေတသိက်ဆိုတာစိတ်ကိုမိတွယ်ပြီးတော့ချဲလဲတတ်တဲ့တရားကို စေတသိက်အဲ့ဒီစေတသိက်ကခွဲထုတ်လိုက် तू ကအလုံး52မျိုးရှိတယ်စေတသိက်ကဘယ်နှပါးရှိလဲ52 50နဲ့2စေတသိက်က50နဲ့2မျိုးရှိတယ်စိတ်ဆိုတာကတော့အာယုံကိုညွတ်တတ် သိတတ်တဲ့သဘောလေးတစ်ခုပဲစိတ်ကတစ်ခုစေတသိက်က50နဲ့2ခုပေါင်းရင်50နဲ့3အဲ့ဒါကိုနန္တေပညာတလို့ပါဠိလိုအဲ့လိုသုံးလိုက်တာနန္တရား53မျိုးလို့သုံးလိုက်တာเนาะအဲ့တော့ နံတရားကိုပြန်ပြီးတော့ခွဲလိုက်တဲ့ခါကျတော့စိတ်နဲ့စေတသိက်ဆိုပြီးနှစ်မျိုးရပါတယ်နော်စိတ်နဲ့စေတသိက်ဆိုပြီးနှစ်မျိုးရတဲ့အထဲမှာဥစဉ်တော့ကယုတ်နဲ့နံယုတ်နဲ့နံလို့အမြဲတမ်းပြောပြောပြောပြောနေတာနံတရားကိုထပ်အကျယ်ခွဲလိုက်တဲ့အခါကျတော့နံခန္ဓာ၄ပါးတဲ့။ဒေချာမှတ်ပြီးအောင်မှတ်ခဲ့နော်။ ဒီဟာတွေနားလည်မှဥစဉ်ခုရှေ့ဆက်ရှင်းမဲ့ဟာတွေက အာယုံတွေမှာတွေ့ထိမှုတွေဒလို့ဒလို့လာတယ်ဆိုတာအဲ့ဒါလေးကို ရှင်းလို့လွယ်မှာမဟုတ်ဥစဉ်အခုအသေးစိတ်ပြီးတော့ပြန်ပြောနေတာအဲ့တော့ဟုတ်ပြီယုံနဲ့နာနှစ်ခုနာတရားကို ပြန်ခွဲရင်စိတ်နဲ့စေတသိက်နှမျိုးရတယ်စိတ်စီ အာယုံကိုတိတ္တညွတ်တတ်တဲ့သဘောစေတသိက်ဆိုတာစိတ်ကိုခြယ်လှယ်တတ်တဲ့သဘောစေတသိက်လို့ခေါ်တယ် အဲ့တော့စိတ်ကတစ်ခုစေတသိက်က52ခုရှိတယ်ဟုတ်ပြီအဲ့တော့ဦးဇင်းတော့အခုခန္ဓာ၅ပါးတရားရှုမယ်ဆိုတဲ့အခါကျတော့ခန္ဓာ၅ပါးကိုရှုရမယ်ယုံနာနှစ်ပါးကိုရှုရမယ်လို့တရားရှုကြမယ်ပုံကိုများကအမြဲတမ်းပြောလေရှိတယ်အဲ့တော့ယုံနဲ့နာကတော့အခုသိပြီဖောက်ပြန်တတ်တာကယုံကြောင်းညွတ်တတ်တဲ့သဘောလေးကနာဒါယုံနဲ့နာဟုတ်ပြီအဲ့တော့အဲ့ဒီယုံနာကိုခန္ဓာ၅ပါးနဲ့ပြန်ခွဲမယ် ခန္ဓာ၅ပါးနဲ့ခွဲတော့သောသောကဒီဘက်ကဖောက်ပြန်တတ်တဲ့သဘောစုသည်ရူပခန္ဓာရုပ်ရဲ့ဖောက်ပြန်တတ်တဲ့သဘောစုကိုခန္ဓာ၅ပါးနဲ့ခွဲလိုက်တော့ဘာခန္ဓာလဲရူပခန္ဓာရုပ်တရားဖောက်ပြန်တတ်တဲ့သဘောအစုเนาะအဲ့ဒါကိုခန္ဓာအနေနဲ့တက်လိုက်တော့ရူပခန္ဓာဟုတ်ပြီအဲ့တော့သိထတဲ့ဝိညာဉ် နံတရားလေးအဲ့ဒီဝိညာဉ်ဆိုတဲ့နံတရားလေးကို ခန္ဓာဖွဲ့တော့ဘာဖွဲ့မှာလဲဝိညာဏခန္ဓာခန္ဓာဘယ်နှပါးရသွားပြီလဲနှစ်ပါးရူပခန္ဓာယုတ်တရားဝိညာဏခန္ဓာဆိုတဲ့သိတတ်တဲ့နံတရားအဲ့တော့ဖောက်ပြန်တတ်တဲ့သဘောစုကိုယုတ်တရားလို့ဖွဲ့လိုက်ပြီးရူပခန္ဓာလို့ဖွဲ့လိုက်ပြီးเนาะဖောက်ပြန်တတ်တဲ့သဘောစုကို ဒီဘက်ကတိတတ်တဲ့နံကလေးကိုခန္ဓာဖွဲ့လိုက်တဲ့အခါကျတော့ဘာလဲဝိညာဉ်နဲ့ခန္ဓာတိတတ်တဲ့သဘောစုဝိညာဉ်နဲ့ခန္ဓာဆိုတော့ခန္ဓာနှစ်ပါးရပြီနော်အဲ့ဒီကနေပြီးတော့တဲ့အခုစေတသိက်90နဲ့နှစ်မျိုးတည်းကနေမှခန္ဓာ၃ပါးခွဲထုတ်တော့စေတသိက်ကသောတော့ကစိတ်ကဝိညာဉ်နဲ့ခန္ဓာဖွဲ့လိုက်ပြီရုပ်ကလည်းရူပခန္ဓာဖွဲ့လိုက်ပြီ ရုပ်တရားသည်ရူပခန္ဓာဖွဲ့လိုက်ပြီး စိတ်ကိုဝိညာဏခန္ဓာဆိုတဲ့ခန္ဓာဖွဲ့လိုက်ပြီးအဲ့ဒီတော့ဒီတန်းမှာစေတသိက်90နဲ့နှစ်ပါးထဲမှာတဲ့ဝေဒနာတင်ညာအဲ့တခုကိုထုတ်မယ်ဟိုဘက်ကြံတာကဘာကြံမလဲ90ကြံမယ်90နဲ့နှစ်မျိုးထဲမှာဝေဒနာတင်ညာဝေဒနာဆိုတာဘာလဲ ခံစားတတ်တဲ့သဘောလေးကိုဝေဒနာလို့ပြောတယ်။ကောင်းတာခံစားတယ်၊ဆိုးတာခံစားတယ်၊အလယ်လတ်ခံစားတယ်။ခံစားတတ်တဲ့သဘောလေးကဦးဇင်းတော်တရားဓမ္မမလေးဒီနေ့ထမင်းစားတာကောင်းလိုက်တာမိန်လိုက်တာ။ဟောကောင်းတယ်လို့ခံစားတယ်။အာဒါကြီးမြင်ငါမကြိုက်ပါဘူး။ဟောဆိုးတယ်လို့ခံစား။အဲစားတော့စားရတာပါပဲမသေးယုံဝိုးကြည်တန်းကြည်စားနေရတာပဲ။ဘာရယ်လို့တော့မဟုတ်ပါဘူးဆိုတော့ဟောဥပေက္ခဝေဒနာ နော်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဝေဒနာသုံးပါးကိုခံစားတတ်လို့အဲ့ဒါဝေဒနာလို့ခံစားတတ်တာဝေဒနာလို့ဘုရားဟောတာအဲ့တော့ဝေဒနာရဲ့နောက်ပြီးတော့အခုသိညာဥစဉ်ကိုမြင်တာနဲ့ဩဆရာတော်ဥဇဏိတာဆိုပြီးတော့ဒကာဒကမတွေကမြင်နေကြဆိုတော့ဥစဉ်မြင်တာနဲ့တတ်မှတ်ပြီဥစဉ်ကလည်းဒကာဒကမတွေအခုမြင်နေတော့ဩဘယ်သူပဲဒါတော့ဟွာပဲဆိုတာ အကုန်လုံးမြင်တာနဲ့မှတ်မိတယ်အဲ့ဒါကဘာလဲသင်ညာရှိလို့နော်ငါသားငါသမီးငါဆွေငါမျိုး လူတယောက်မြင်တာနဲ့မှတ်ထားတယ်ဟောဒီလူငါရင်တော့တွေ့ဘူးတယ်ဟောအဲ့လိုမှတ်သားထားတတ်တာကသင်ညာခံစားတတ်တာကဝေဒနာအဲ့ဒီတော့ခံစားတတ်တဲ့ဝေဒနာကိုခန္ဓာတစ်ခုဖွဲ့မယ်အဲ့ဒါကိုမြတ်စွာဘုရားက ဝေဒနဲ့ခန္ဓာနော်ဖောက်ပြန်တတ်တဲ့သဘောအစုသည်ရူပခန္ဓာဖောက်ပြန်တတ်တဲ့သဘောအစုမို့နော်သိတတ်တဲ့သဘောအစုမို့ဝိညာဏခန္ဓာသိတတ်တဲ့သဘောညွတ်တတ်တဲ့သဘောလေးကိုဝိညာဏခန္ဓာခန္ဓာဖွဲ့လိုက်ခံစားတတ်တဲ့သဘောလေးကောင်းသဘောဆိုးသဘောခံစားတတ်တဲ့သဘောလေးကိုမြတ်စွာဘုရားက ဝေဒနဲ့ခန္ဓာဆိုခန္ဓာဘယ်နှပါးရပြီလဲ၃ပါးအဲ့ဒီကနေမှမှတ်သားတတ်တဲ့တင်ညာအဲ့ဒီမှတ်သားတတ်တဲ့တင်ညာလေးသားလို့မှတ်ထားတယ်သမီးလို့မှတ်ထားတယ်ခေါင်းလို့မှတ်ထားတယ်ခြေလို့မှတ်ထားတယ်နော်ကိုသင်မှုတဲ့ပညာတွေမှတ်သားထားတယ်နော်မြင်သမျှတွေ့သမျှကြားသမျှမှာမှတ်သားထားတာနားကလည်းအတန်လေးမှတ်ထားတာပဲအတန်လေးကြားတယ်အမငါသားလေးအတန်ဟဲ့ငါသမီးလေးအတန်ဟဲ့ အမ်ဒါမောင်ပစုအတန်ဟဲ့ဆိုတာ तू ကနားလည်းမှတ်ထတာပဲเนาะအဲ့တော့မှတ်သားတတ်တဲ့သဘောအစုကိုသိညက်ခန္ဓာเนาะခံစားတတ်တဲ့သဘောစုကိုဝေဒနာခန္ဓာမှတ်သားတတ်တဲ့သဘောစုကိုသိညက်ခန္ဓာဆိုတော့ခန္ဓာဘယ်နှပါးရပြီတော့၄ပါးเนาะအဲ့ဒီခန္ဓာ၄ပါး ရပြီတဲ့ဟိုဘက်မှာစေတသိက်က90ကျန်သေးရနော်ဒီဘက်ကရုပ်တရားကိုရူပခန္ဓာဖွဲ့ခဲ့ပြီးသိတတ်တဲ့ဝိညာဉ်ညွတ်တတ်တဲ့ဝိညာဉ်တရားကိုဝိညာဏခန္ဓာဖွဲ့ခဲ့ပြီးစေတသိက်52မျိုးတည်းကဝေဒနာနဲ့တင်ညာနှစ်ခုဆွတ်ထုတ်ပြီးတော့ဝေဒနာခန္ဓာတင်ညက်ခန္ဓာဆိုပြီးတော့ဆွတ်ထုတ်လိုက်တော့စေတသိက်ကျန်စေတသိက်90ကျန်အဲ့ဒီစေတသိက်90ကတဲ့ သင်္ခါရလို့ပြောတဲ့စေတနာလေးအဲ့ဒီစေတနာလေးက तू ကဥဆောင်ထားတာကောင်းတာမှလည်း तू ကဥဆောင်တယ်ဆိုးတာမှလည်းဥဆောင်တယ်လောဘတွေဖြစ်မယ်ဒေါသဖြစ်မယ်မောဟဖြစ်မယ်ဆိုစေတနာဥဆောင်ပြီးတော့အဲ့လောဘတွေနဲ့အကုသိုလ်တွေလောက်တာဒေါသတွေနဲ့အကုသိုလ်လောက်တာမောဟနဲ့အကုသိုလ်လောက်တာစေတနာကဥဆောင်ပြီးလောဘဒေါသမောဟတွေနဲ့လောက်တယ်အကုသိုလ်တရားအလောဘပေကံလှူဒန်းတဲ့အခါ အာဒေါသမေတ္တာတရားတွေပို့တဲ့အခါအာမောဟဆိုတဲ့ဉာဏ်ပညာတွေအဲ့ဒီလိုနေရာမှာလဲစေတနာကသူကဥဆောင်ထားတာစေတနာလေးကသူကကောင်းတာပေါ်မှာလဲဥဆောင်တယ်မကောင်းတာပေါ်မှာလဲဥဆောင်တယ်အဲ့ဒီစေတသိက်90အလုံးရဲ့အဓိကခေါင်းချုပ်ကဘာလဲစေတနာအဲ့ဒီစေတနာသင်္ခါရအဲ့ဓာတွေကိုဥစဉ်တို့ကခန္ဓာတစ်ခုဖွဲ့လိုက်တော့အဲ့ဓာဒီဘာခန္ဓာလဲ သင်္ခါရခန္ဓာမှတ်မိပြီလားသင်္ခါရခန္ဓာကစေရနာလေးဥဆောင်ထားတဲ့စေတသိက်90စေတသိက်90လောဘပါမယ်ဒေါသပါမယ်မောဟပါမယ်အလောဘအဒေါသအမောဟတွေကောင်းတာတွေပါမယ်ဆိုးတာတွေအကုန်အဲ့ဒါတွေရဲ့အပေါ်မှာဘဇုကဥဆောင်ထားတော့ဆိုတော့စေတသိက်ကဥဆောင်ထားစေရနာကဥဆောင်ထားတာ အဲ့ဒီဥဆောင်လို့သူ့ကိုသင်္ခါရခန္ဓာလို့ဖွဲ့လိုက်ပြီးအဲ့တော့ခန္ဓာ၅ပါးကိုပြန်ပြီးတော့မှတ်မိအောင်မှတ်လိုက်ပါရုပ်တရားတွေအစုအဝေးပေါင်းစုထားတဲ့เนาะပထဝီတေတော့အဘောဝါယောအဲ့ဒါတွေပေါင်းစုထားတာကိုရူပခန္ဓာဆိုပြီးတော့တခုခွဲခဲ့ပြီအဲ့ဒီကနေမှဒီနံခန္ဓာ၄ပါးနံခန္ဓာ၄ပါးထဲမှာဦးဇင်းတို့က ရုပ်နဲ့နာနှစ်မျိုးရှိတယ်အဲ့မှာနန္တရားနန္တရားကို ပြန်ခွဲရင် စိတ်ရဲ့စေတသိက်ရဲ့နှစ်မျိုးပြန်ထွက်ပါတယ်စိတ်ကတိတတ်တဲ့သဘော စေတသိက်က90နဲ့နှစ်မျိုးအဲ့ဒီမှာတိတတ်တဲ့စိတ်ကလေးကိုဝိညာဉ်နဲ့ခန္ဓာလို့ဝိညာဉ်ဖွဲ့လိုက်ပါတယ်နော်ခန္ဓာတစ်ပါးရတယ်အဲ့ဒီကနေပြီးတော့မှစေတသိက်90နဲ့နှစ်မျိုးတည်းကနေမှဝေဒနာတစ်ခုကိုဆွဲထုတ်ဝေဒနာခန္ဓာခန္ဓာဖွဲ့ပြလိုက်ပါတယ် တင်ညာတစ်ခုကိုဆွဲထုတ်ပြီးတင်ညာခန္ဓာဆိုပြီးတော့အဲ့ဒီမှာဆွဲထုတ်ပေးလိုက်ပါတယ်။ကြံတဲ့90ကိုစေရနာဥဆောင်လို့သင်္ခါရခန္ဓာဆိုတော့ခန္ဓာ၅ပါးပြန်ခွဲရင်ယုံနဲ့နာယုတ်တရားနံတရားအဲ့ဒီနံတရားကိုပြန်ခွဲရင်စိတ်ရဲ့စေတသိက်52ပါးเนาะအဲ့ဒီတော့စိတ်ရဲ့စေတသိက်52ပါးရတယ် အဲ့ဒီစိတ်ကိုဝိညာဏခန္ဓာလို့ဖွဲ့လိုက်ပါတယ်စေတသိက်52ပါးတဲ့ကခံစားတတ်တဲ့သဘောကိုဝေဒနာခန္ဓာဖွဲ့တယ်မှတ်သားတတ်တဲ့သဘောကိုတင်ညာခန္ဓာလို့ဖွဲ့တယ်ကြံ90ကို စေရနာသင်္ခါရဥဆောင်ထားလို့သင်္ခါရခန္ဓာဆိုတော့ဥစဉ်တို့ဒကာဒကမတွေအခုခန္ဓာ၅ပါးယုံနာ၂ပါးခွဲတတ်ပြီလားဟုတ်ပြီ အဲ့တော့ခန္ဓာ၅ပါးယုံနာ၂ပါးကိုဦးဇင်းတို့ဒကာဒကမတွေခွဲပြီးတော့အခုလှုပ်ကြည့်လိုက်တော့ဟုတ်ပြီအဲ့ဒီခန္ဓာ၅ပါးကကဲအဲ့ထဲမှာ အခုဦးဇင်းတို့ဒကာဒကမတွေအမိဝမ်းတွင်းကနေလာလိုက်ကြတဲ့အဲ့ဒီဟာကအကုန်ပါခဲ့တာနော်မနေ့ကမှရတဲ့ခန္ဓာတွေမဟုတ်ဘူးပြီးခဲ့တဲ့လကပြီးခဲ့တဲ့နှစ်က မှရတဲ့ဟာတွေမဟုတ်ဘူးအမိဝမ်းတွင်းမှာ ကလလရေကြီးတည်ပြီးတော့နံခန္ဓာ၄ပါးကိန်းလာကြတဲ့အဲ့ဒီထဲမှာခံစားတတ်တာပါခဲ့ပြီမှတ်သားတတ်တဲ့တင်ညာတွေပါခဲ့ပြီ တွေးတတ်ကြံစီတတ်တဲ့နော်စေရနာသင်္ခါရတွေအဲ့ဒီကြတဲ့ပါခဲ့ပြီအမိဝမ်းနဲ့ကလလရေကြီးတီးပြီးကြတဲ့စကြတဲ့သူ့ရဲ့ကာမတတ္တိအရာကအဲ့ဒီထဲမှာအခုပြောတတ်တဲ့သိတတ်တဲ့စိတ်ကလည်းပါခဲ့ပြီ အဆိုင်ခဲတွေမဖြစ်သေးဘူးเนาะမဖြစ်သေးခင်ကတည်းကပဋိတန်တွေတီးပြီးဆိုတဲ့ကတည်းဒီနံခန္ဓာ၄ပါးသူ့မှာကိန်းလာအဲ့ဒါကြောင့်မို့နံခန္ဓာ၄ပါးတွေနဲ့ရုပ်တရားတွေနဲ့အချိန်တန်လို့မွေးဖွားလာပြီမွေးဖွားလာတော့ဥစဉ်တို့လူဘဝကြီးကိုရကြလူဖြစ်ကြအဲ့ဒီလူဖြစ်ကြတဲ့အခါကျတော့ဥစဉ်တို့ဟောဒီမြင်နေရတဲ့ခန္ဓာကြီးဒါကြီးတဖြည်းဖြည်းချင်း ကလလရေကြီးကနေပြောင်းပြောင်းပြောင်းပြောင်းလာတဲ့ရူပခန္ဓာရုပ်သဘောကြီးအဲ့ဒီရုပ်သဘောကြီးကဦးဇင်းတို့အခုကဲသောတော်ပြောခဲ့ပြီအဲ့ဒီရုပ်ကတဖြည်းဖြည်းတဖြည်းဖြည်းကြီးလာတဲ့အခါကျမျက်စိတွေပါလာနားတွေပါလာနှာခေါင်းတွေပါလာရှားတွေပါလာတယ်ကိုယ်ရဲ့မနှောရဲ့ဆိုပြီးတော့เนาะအဲ့ဒီမှာမနှောဘဝင်ငါဒါဦးဇင်းတို့ခရယဝတ္ထုယုတ်ပေါ့เนาะအဲ့ဒီ6မျိုး ဥစဉ်တို့ပါလာခဲ့ပြီလို့စောတော့ပြောခဲ့ပြီလူဖြစ်တာနဲ့အဲ့ဓာတွေကရလာတဲ့အခါကျတော့ဥစဉ်တို့တွေမှာကဲအခုလူဖြစ်တဲ့အခါကျဥစဉ်တို့ကမျက်စိဒီမျက်စိကလည်းဥစဉ်တို့ကအတိတ်ကံကနေမှအကျိုးပေးလိုက်တာနော်ဒါကဟောအတိတ်ဘဝတော့ကသူများမျက်စိတာဖောက်ခဲ့ရင်ဒီဘဝမျက်လုံးကန်းလေးနဲ့လာမွေးရသူများကိုနားကန်းအောင်လုပ်ခဲ့ရင်နားကန်းလေးနဲ့လာမွေးရမယ် နားကြားလို့မရဘူးဒါကြောင့်မို့မျက်စိတို့နားတို့ရှားတို့ဒီဟာတွေကကံကြောင့်ဖြစ်တဲ့ယုတ်အတိတ်ကကောင်းတဲ့ကံကြောင့်ဦးဇင်းတို့ကအခုတရားတွေနာယူခွင့်ရတယ်မြင်ခွင့်ရတယ်ဖះကိုဖုံးမြော်ခွင့်ရတယ်တရားကိုနာယူခွင့်ရတယ်တန်ခါတွေဖုံးမြော်ခွင့်ရတယ်ဆိုတော့ဒီကံတွေကိုဦးဇင်းတို့ကရထားတာအဲ့တော့ဟုတ်ပြီဒီကံတွေရထားတဲ့ဦးဇင်းတို့တွေမှာအခုမျက်စိပါပြီမျက်စိပါတဲ့အခါရောက်တော့ဦးဇင်းတို့အခု အဆင့်ကိုမြင်တယ်ဒကာဒကမတွေကလည်းဥစဉ်ကိုမြင်တယ်ဥစဉ်ကလည်းဒကာဒကမတွေကိုမြင်ရတယ်အဲ့ဒီမြင်လိုက်တဲ့အချိန်မှာကဲဖြစ်ပေါ်တဲ့ခန္ဓာစောသောတုန်းကပြောတာက အမေမွေးကြတဲ့ပါတဲ့ခန္ဓာ၅ပါးကိုပြောခဲ့တာနော်စောသောတုန်းကပြောခဲ့တဲ့ရုပ်ကမိဘအမေကမွေးပေးကြတဲ့ပါခဲ့တဲ့ရုပ်ပါခဲ့တဲ့နန္တရားတွေခန္ဓာ၅ပါးရုပ်နာ၂ပါးကအဲ့ဒါ မွေးကြတဲ့ပါခဲ့တဲ့ယုံနံခန္ဓာကိုပြောတာမွေးကြတဲ့ပါခဲ့တဲ့ယုံနံခန္ဓာအခုပြောမဲ့ခန္ဓာကကြတော့အခုတရင်ငါခြင်းမှာဖြစ်မဲ့ခန္ဓာအဲ့ဒီအမင်မွေးကြတဲ့ပေးလိုက်တဲ့ပါလာခဲ့တဲ့ယုံနဲ့နံကဦးဇင်းတို့ကဝိပဿနာသူ့ကိုတင်ရှုလို့မရတော့နော်အခုရှုရမယ်ဝိပဿနာရှုရမယ်ခန္ဓာကကြတော့အခုဒီမှာမြင်စေကြားစေခန္ဓာတွေရှုရ အဲ့ဒါကြောင့်မို့အခုဦးဇင်းကအခုခန္ဓာ၅ပါးအပိုင်းကို အရင်ရှင်းခဲ့ပြီကလလရေကြီးရလာကြတဲ့ဒီယုတ်ကြီးရတယ်ဒီယုတ်ကြီးရလာကြတဲ့မျက်စိပါတယ်နားပါတယ်နှာခေါင်းပါတယ်ရှားပါတယ်ကိုယ်ပါတယ်နော်အဲ့ဒီတရားတွေပါခဲ့ပြီ ပါခဲ့တဲ့အခါကျဦးဇင်းတို့ကဟုတ်ပြီအခုမျက်စိအခုဦးဇင်းတို့မှာမျက်စိရှိတဲ့အခါကျအဆင်းကိုမြင်တယ်ဟောဒီမျက်စိရဲ့အတွင်းထဲမှာမျက်ဝန်းအကြည့်ရှိတယ်နော် အဲ့ဒီမျက်စိ အကြည်လေးရှိလို့အဲ့ဒီအကြည်သည်ရုပ်လားနာလားဆိုရင်အဲ့ဒီအကြည်သည်ရုပ်အဲ့ဒီမျက်စိအကြည်ရုပ်တရားရဲ့အခုရှေ့ကမြင်နေရတဲ့အဆင့်အဲ့ဒီအခုဒကာဒကမတွေဥစဉ်ရှေ့ထိုင်းနေတဲ့ဒီအဆင့်တန်တန်သည်ရုပ်တရားဒကာဒကာဒကမတွေရဲ့ဥစဉ်ကိုကြည့်ရင်ဥစဉ်ရဲ့အဆင့်တန်တန်သည်ရုပ်တရားအဲ့တော့ဟိုက်တယ်မှာမျက်စိအကြည်ရဲ့ အခုအဆင်းရုပ်ရယ်မျက်စိအကြည်ရုပ်နဲ့အဆင်းရုပ်နဲ့အဲ့ဒီရုပ်နှစ်ခုဒိုင်းဆိုတိုက်လိုက်တိုက်လိုက်တဲ့အချိန်မှာမျက်စိအကြည်ဟာလည်းရုပ်တရားရှေ့ကအဆင်းကလည်းရုပ်တရားရုပ်ရုပ်ချင်းတိုက်တာရုပ်နှစ်ခုတိုက်လိုက်တဲ့အချိန်မှာတဲ့ဝိညာဉ်ဆိုတဲ့ သိစိတ်ကသွားပြီးတော့အဲ့ဒီမှာသွားညှော့တာယုံနှစ်ခုသည်ရူပခန္ဓာမျက်စိအကြည့်ရဲ့အဆင်းရဲ့အဲ့ဒီနှစ်ခုသည်ရူပခန္ဓာအဲ့ဒီရူပခန္ဓာဆိုတဲ့ယုံနှစ်ခုတိုက်လိုက်သည့်အတွက်ဝိညာဉ်နဲ့ခန္ဓာဆိုတဲ့သိတဲ့စိတ်ကလေးရသွားပေါ်ဝိညာဉ်စိတ်ကအဲ့ဒီယုံနှစ်ခုကတိုက်လို့ဦးဇင်းကမျက်စိမိတ်ထားမယ်ဦးဇင်းတို့ဒကာဒကမတွေမြင်လို့မရဘူး တရားဓမ္မတွေကမျက်စိမိတ်ပြီးတရားနာနေမယ်ဥစဉ်ကိုမြင်လို့မရဘာလို့လဲဒီမျက်စိနဲ့အစင်းနဲ့မတိုက်လို့မျက်စိနဲ့အစင်းနဲ့အဲ့ဒီနှစ်ခုတိုက်လိုက်တဲ့အချိန်လေးကြတော့မှဝိညာဉ်ဆိုတဲ့ဝိညာဏခန္ဓာဖွဲ့ထားတော့စိတ်ကသိစိတ်ကလေးကသွားပြီးတော့အဲ့ဒီမှာသွားသိနော်သွားသိလိုက်အဲ့ဒီသွားသိလိုက်တဲ့အခါကျတော့အဲ့ဒီ၃ခု ပေါင်းစုံတာကိုဖတ်တာလို့ပြောလိုက်မျက်စိအကြည်ယုတ်တရားအဆင်းယုတ်တရားရူပခန္ဓာမြင်သိစိတ်ဝိညာဏခန္ဓာဒါကယုတ်နဲ့နာစိတ်နဲ့ယုတ်နဲ့အဲ့တော့စေတသိက်မလာသေးဘူးအခုဘာလာမလဲဖတ်တာမျက်စိအကြည်နဲ့အဆင်းနဲ့နှစ်ခုပေါင်းတယ်မြင်သိစိတ်ဖြစ်တယ်ယုတ်နဲ့နာတော့ရပြီ စေတသိက်အဲ့ဒီမှာမဖြစ်ပေါ်သေးဘူးအဲ့ဒီထဲမှာဖတ်တာဆိုတာဟောစေတသိက်ထဲဝင်သွားတယ်ဖတ်တာဆိုတာသုံးခုပေါင်းစုံတော့ဖတ်တာလို့ပြောတယ်အဲ့ဒါကဖတ်တာကဘာတွေသိနိုင်တော့ဆိုတော့ကိုရှိရလူတယောက်ကတမယာသီးစားနေကို့မှာလာပြီးတည်ရည်ကြမလဲချင်လိုက်တာဓာတ်တွေမခိုက်ဘူးလားဓာတ်ခိုက်တယ်။ဩတခါတလေလမ်းဘေးမှာကားတိုက်လို့လူ တတ်မှုဖြစ်လို့ကိုကအဲ့ဒါကြီးကိုသွားမြင်လိုက်ရရင်ကိုကခံရတာမဟုတ်မျက်စိကမြင်တာနဲ့ကိုအမလေးကြောက်လိုက်တာရင်နေတုံလိုက်တာဆိုဖြစ်မနေဘူးလားဖြစ်လာအဲဘာလဲဓာတ်ခိုက်ကိုဟိုကလူကတတ်တာမဟုတ်ဘူးနော်နော်ဒါကြောင့်မို့လှံပြပဇင်နာကြီးကန်းချီယောဆိုတာကြီးကန်းကလှံပြကိုကြောက်တဲ့အခါကျတော့ဟိုကပဇင်ပဇင်ကလှံပြလေးသွားနားနေတဲ့အခါကျတော့အဲ့ဒီမှာတခါတည်းဟိုကကြီးကန်းကသူ့အတူကိုကြောက်ချီပါနေတယ်သူက သူကဘာလို့လဲလှန်ကြောက်တာဟုတ်သူကအဲ့ဒါကဖတ်တာရဲ့ထိခိုက်မှုကိုပြောတာနော်အခုလဲဒီသုံးခုပေါင်းစုံလိုက်တဲ့သဘောလေးဟာဖတ်တာလို့အဲ့လိုပြောလိုက်တာအဲ့ဒီဖတ်တာဒီစေတသိက်ထဲမှာပါသွားပြီနော်ဖတ်တာကစေတသိက်ထဲမှာစပြီးတော့ပါသွားပြီအဲ့ဒီတော့ဟုတ်ပြီတဲ့အဲ့ဒီသုံးခုပေါင်းစုံတာအခုခန္ဓာဖွဲ့ကြည့်မယ်နော်အခုမျက်စိမြင်တယ်မျက်စိအကြည့်ရယ် အစင်ရဲ့အရာတိရူပခန္ဓာအဲ့ဒီယုံနှက်ခုပေါင်းစုံတာကိုသွားပြီးတော့သိတာဒီဝိညာဉ်နဲ့ခန္ဓာဆိုတော့ခန္ဓာနှစ်ပါးရအဲ့ဒီသုံးခုပေါင်းစုံလိုက်တဲ့ဟာလေးကိုဖတ်တာလို့ပြောတယ်အဲ့ဒီဖတ်တာကိုခန္ဓာမဖွဲ့ဘူး။နော် तू ကဒီဟာလေးပေါင်းစုံပေးတဲ့သဘောတက်တက်ပဲ။အဲ့တော့ဖတ်တာပစ္စယဘာလာလဲဝေဒနာဟောမျက်စိကနေအစင်းလေးတိုက်လိုက်တဲ့အခါကျတော့ မြင်သိစိတ်ကလေးဖြစ်ပြီးတော့အဲ့ဒီမှာသားလေးကို မြင်တော့သားဆိုတာလေးအပေါ်မှာဟောခံစားတယ်မျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါကိုချစ်တဲ့ကိုရဲ့သားလေးတွေသမီးလေးတွေမြင်လိုက်ရတဲ့အခါကျတော့အဲ့ဒီမှာตาရာတဲ့စိတ်ကလေးအဲ့ဒါဒုက္ခဝေဒနာကောင်းတယ်ငါသားလေးနဲ့တွေ့ရတာငါသမီးလေးနဲ့တွေ့ရတာကောင်းတယ်လို့ခံစားတာเนาะ ကိုမကျင်တတ်တဲ့လူကြီးကိုတွေ့ရတဲ့အခါကျတော့မကောင်းမှုလို့ခံစားတယ်ဒုက္ခဝေဒနာမြင်မြင်ကမတ်တတ်ပဲသဘောလေးပဲခံစားမှုဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တော့အဒုက္ခမဒုက္ခဝေဒနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်အဲ့ဒါကိုဥပေက္ခဝေဒနာပြန်ပြီးတော့သူကဖွဲ့လိုက်တာနော်ပြန်ပြီးဖွဲ့လိုက်တဲ့အခါကျတော့အဲ့တော့မျက်စိနဲ့အဆင်းနဲ့မြင်လိုက်တဲ့အပေါ်မှာခန္ဓာက ခံစားမှုထိရောက်သွားရင်ဝေဒနာခန္ဓာဆိုခန္ဓာတစ်ပါးထွက်လာပြီနော်ဒါကပစ္စုပန်ပေါ်စေခန္ဓာပစ္စုပန်မှာအခု မျက်စိနဲ့မြင်နာနဲ့တပြိုင်နက်တည်းအဲ့ဒီခန္ဓာ၅ပါးဖြစ်မှာအဲ့ဒါကိုဦးဇင်းကအခုနားလည်အောင်လို့ဦးဇင်းတို့တရားဓမ္မတွေကိုသေးသေးချာချာပြန်ရှင်းနေတာပါအဲ့တော့ဟုတ်ပြီဝေဒနာခန္ဓာခံစားတဲ့သဘောဖြစ်ရင်ဝေဒနာခန္ဓာပေါ်သွားပြီ သားလေးကိုမြင်တာသမီးလေးမြင်တာနဲ့တပြိုင်နက်တည်းဝေဒနာခန္ဓာပေါ်သွားပြီဝေဒနာခန္ဓာပေါ်သွားရင်တဲ့နောက်ကဘာခန္ဓာလိုက်လာလဲဆိုတော့သေညက်ခန္ဓာသားကိုမြင်သမီးကိုမြင်လိုက်တာနဲ့ तू ကခံစားမှုဖြစ်တာပဲရှိသေးတယ်သားလို့သမီးလို့ဟောမတတ်သေးဘူးအခုသေညာသေညက်ခန္ဓာကြက်မ तू ကတတ်တာနော်အဲ့ဒါတတ်တာကို သားလို့သမီးလို့နာမည်တက်လိုက်ပြီဆိုရင်အဲ့ဒါကိုသင်္ညခန္ဓာလို့ခွဲထုတ်သွားပါဖြစ်တာကတော့အတူတူဖြစ်အတူတူပြတ်နော်စိတ်ဖြစ်တာနဲ့တပြိုင်နက်တည်းအဲ့ဒီနောက်ကအခုစေတသိက်တွေကအတူတူရောပြီးအတူတူဖြစ်ပြီးအတူတူချုပ်သွားတာဒါပေမဲ့မြတ်စွာဘုရားရဲ့တပ်ပိညုတရွှေညံတော်ကြီးနဲ့ပိုင်းခြားတဲ့အခါကျမှဩဒါကတိတ္တာကဝိညာဉ်ကတတ္တအဲ့ဒါဝိညာဉ်နဲ့ခန္ဓာတတ္တခံစားတဲ့ဝေဒနာက တတ္တာ तू ကခံစားပြီးရင်သူ့လောက်ကပြီးပြီ तू ကမျက်စိနဲ့အချင်းနဲ့မြင်လိုက်တာလေးပေါ်မှာခံစားခံစားပြီးရင် तू ကပြီးပြီခံစားပြီးတော့ပြက်သွားတာလေခံစားတဲ့သဘောလေးကသူ့လောက်သူ့လောက်တယ်သူကသူခံစားပြီးပြီးပြီအဲ့ဒီကနေမှသားလို့သမီးလို့ခွဲလို့ကြောင်းလို့လူလို့တလိဆန်းလို့တင်ညာပေးတာကတင်ညက်ခန္ဓာကတတ်တတ်နော်တင်ညာဆိုတဲ့စေတသိက်က ပေါ်လာတယ်အဲ့ဒါကိုတင်ညက်ခန္ဓာလို့ဖွဲ့လိုက်တယ်အဲ့ဒီရဲ့နောက်မှာတဲ့တင်ညာရဲ့အပေါ်မှာသားလေးပေါ်မှာဆွဲလန်းတယ်နော်တဏှာတွေဖြစ်တယ်ဥပါဒံတွေဖြစ်ပြီးငါသားငါသမီးဟောရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိတော့အဝိဇ္ဇာအမှောင်ကဖုံးထားတယ်အဝိဇ္ဇာအမှောင်ဖုံးထားတော့ ဝေဒနာမှတင်ညာကူးသွားတယ်လို့လည်းမသိဘူးရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးအဲ့တော့သားလေးမြင်တော့သားလေးကိုနော်ငါသားဆိုပြီးတော့ဆွဲလိုက်တယ်ရုပ်လို့နာမ်လို့မသိတာဒီအဝိဇ္ဇာသားလို့ပဲသိတယ်သမီးလို့ပဲသိတယ်နော်သားလို့သိတယ်သမီးလို့သိတယ်ရုပ်လို့မသိဘူးနာမ်လို့မသိဘူးအဲ့ဒီရုပ်မှမသိနာမ်မှမသိတာဒီအရာဒီအဝိဇ္ဇာ အော်ဒီသားလေးပေါ်မှာစွဲလန်းလိုက်တဲ့စိတ်ကလေးမမြင်ရရင်မနေနိုင်သားလေးပေါ်မှာချစ်တဲ့စိတ်စွဲလန်းတဲ့စိတ်လေးကတဏှာအဲ့ဒီပေါ်မှာစွဲလန်းနေတာက ဥပါဒံနှစ်သက်ပြီးတော့စွဲလန်းသွားတယ်သားလေးကိုနှစ်သက်တယ်မမြင်ရရင် မနေနိုင်ဘူးသမီးလေးပေါ်မှာနှစ်သက်တယ်မမြင်ရရင်မနေနိုင်ဘူးဆိုတော့ဥပါဒံ ဥပါဒံရဲ့နောက်မှာဘာလာမလဲဒိဋ္ဌိတွေကပ်မှာပေါ့နော်အဲ့တော့ထားလိုက်တော့အဲ့ဒီဘိုင်းကိုအဲ့တော့ဟုတ်ပြီအခုဦးဇင်းတို့ဝေဒနာခန္ဓာဖြစ်တယ်မြင်တဲ့အစင်းပေါ်မှာ ကောင်းသဘောဆွသဘောခံစားတာနဲ့ဝေဒနာအဲ့ဒီဝေဒနာကနေမှာတဲ့အဲ့ဒီအပေါ်မှာသားလို့သမီးလို့တင်ညာပေးလိုက်တာကတင်ညာခန္ဓာဆိုတော့မျက်စိနဲ့အစင်းနဲ့နှစ်ခုတိုက်လိုက်တဲ့ယုံနှစ်ခုဒီရူပခန္ဓာ သွားပြီးသိတာသည်ဘာလဲဝိညာဏခန္ဓာအဲ့ဒီပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားတာဒီဝေဒနာခန္ဓာအဲ့ဒီဝေဒနာရဲ့အပေါ်မှာမြင်တာလေးရဲ့အပေါ်မှာသားလို့သမီးလို့ဆိုပြီးတော့တင်ညာပေးတာဒီတင်ညက်ခန္ဓာအဲ့ဒီတင်ညာပေါ်မှာမှဆွဲလန်းတဲ့တဏှာတွေဥပါဒာတွေလောဘဒေါသမောဟတွေဖြစ်ရတာဒီသင်္ခါရခန္ဓာဆိုတော့ ခန္ဓာဘယ်နှပါလဲ၅ပါးအဲ့ဒါကဥစဉ်တော်တရားဓမ္မတွေဟောမျက်စိနဲ့အဆင်းနဲ့တိုက်တိုင်းတိုက်တိုင်းတိုက်တိုင်းမှာအဲ့ဒီခန္ဓာ၅ပါးဖြစ်ပြီးတော့ပြက်တယ်မနဲ့မိုးလင်းလို့မျက်စိကနေအဆင့်မြင်လိုက်ပြီဆိုတာနဲ့အဲ့ဒီခန္ဓာ၅ပါးဖြစ်သွားတာပဲအဲ့ဒီခန္ဓာ၅ပါးဖြစ်တဲ့အခါကျတော့ဥစဉ်တို့ဒကာဒကမတွေဥစဉ်တို့ကရုပ်လို့လည်းမသိဘူး နာလို့လည်းမသိဘူးဝေဒနာလို့လည်းမသိဘူးဝေဒနာလို့မသိတဲ့အခါကျတော့ဝေဒနာပေါ်ကနေပြီးတော့အဲ့ဒီမှာသားလို့သမီးလို့ဆိုပြီးတော့တင်ညာတွေပေးပြီးဟောလဲသွားပြီနော်ပရိစ္ဆသမုပ္ပါစိတ်ရဟကြီးဘယ်ကနေလဲသွားလဲဆိုတော့ဝေဒနာရဲ့အပေါ်ကနေမှလဲသွားတာရုပ်ကလည်းသူကသူတိုင်းဆိုရင်ပေါ်မှာပဲမပေါ်နဲ့ပြောလို့မရဘူးရုပ်ပေါ်တာနဲ့နာကလည်းသွားပြီးတော့သိမှာပဲ အဲ့ဒီရုပ်ပေါ်လို့နာမ်ပေါ်တဲ့အပေါ်မှာခံစားတဲ့သဘောဝေဒနာသဘောလို့မရှုနိုင်ဘူးမရှုနိုင်လိုက်တဲ့အခါကျတော့အဲ့ဒီပေါ်မှာတင်ညာတွေပေးတာတင်ညာတွေပေးလို့နောက်ကလောဘဒေါသမောဟဆိုတဲ့စေတနာသင်္ခါရတရားတွေအကုန်ဖြစ်ရတယ်ဆိုတော့ပရိစ္ဆသမုပ္ပါဆက်ရကဝေဒနာပေါ်ကနေပြီးတော့လဲထွက်သွားပြီးတော့ လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မျက်စိနဲ့အစဉ်တစ်ချက်မြင်တာနဲ့တပြိုင်နက်တည်းကူးသွားပြီနော်ကြိုက်ရင်လောဘဖြစ်လိုက်မကြိုက်ရင်ဒေါသဖြစ်လိုက် လောဘတွေဒေါသတွေဖြစ်တော့လောဘဒေါသမောဟသည်အကြောင်းဟောဘက်မှာနောက်ဘဝမှာအကျိုးပေးမှသည်နော်အပယ်လေးပုံသည်အကျိုးလောဘကြောင့်ပိဋ္ဌာဘုံရောက်ပါလေ ဒေါသကြောင့်ငရဲဘုံရောက်မယ်မောဟကြောင့်တလိษံဘုံရောက်မယ်အဲ့တော့ဟောအရှင်ဘုရားလောကကြီးဟာထိုင်ရင်းနေရင်းနဲ့အပယ်သွားတဲ့လမ်းကြီးကိုကလုံနေတာအိမ်မနေရင်းနဲ့တရားမရှုဘူးဆိုတာနဲ့တပြိုင်နက်တည်းတချို့လေပြောတယ်ဟာရှင်ဗျာဘယ်နဲ့မတရားပါဘူးတဲ့ငုတ်တုတ်ထိုင်နေရင်းနဲ့လဲဘယ်နဲ့အပယ်သွားတယ်ဆိုတာကမတရားပါဘူးပြောတာဖြစ်နေတဲ့စိတ်အစဉ်က အဲ့ဒါပဲသဘာဝတရားကဒါကြောင့်မို့အပယ်လေးပုံကမဲစွာဖျားမတက်နိုင်ဘူးလို့ပြောတာလေနော်အဲ့တော့ဘာမှလည်းမလုပ်ရပဲနဲ့မနဲ့မိုးလေးမျက်စိကနေပြီးတော့ตาလည်းကြည်လိုက်သမီးလည်းကြည်လိုက်သွားရမယ်လမ်းကအပယ်ဆင်းမဲ့လမ်းတွေဆိုတော့အဲ့တော့တာမန်လူတွေကလက်မခံနိုင်ဘူးဒီတရားဟောတဲ့အခါကျတော့ဟာရှင်ဖျားလည်းတဲ့ငုတ်တော့ထိုင်းနေရင်တဲ့အပယ်သွားမယ်ဆိုတော့မဟုတ်သေးပါဘူးတဲ့သူတို့ကဘာလို့လဲ အခုချိန်တော့တအပေမသွားတော့မသိဘူးဗောသေကနာနီကျတော့အဲ့သားလေးဆွဲတော့သွားပြီလေအဲသားလေးဆွဲပြီးတော့တခါတည်းဖြစ်တော့ဥဒနုငယ်တော့ကဒကမာကြီးတယောက်အဲ့မှာဝင်ပိုးတယ်ဝင်ပိုးတော့ညနေခင်းအဲ့မှာနွားနွားသွင်းချိန်ခေါ်တာဗောဥဒနု၄နာရီ၅နာရီလောက်မှာဟာတခါတည်းအဲပိုးနေတာကအမျိုးသမီးဝင်ပိုးတာကဘယ်သူလဲဆိုသူ့ယောက်ျားတည်သွားတဲ့ယောက်ျားတလားလောက်ရှိပြီတည်သွားတာ သူ့ယောက်ျားကအဲ့တော့ယောက်ျားကသေသွားတော့အဲ့ဒီယောက်ျားကသူမိမတော်တဲ့ကပြန်လာတော့သူမိမကိုဝင်ပိုးတယ်ဝင်ပိုးတဲ့အခါကျတော့ပြောတဲ့အခါကျတော့သူ့အတန်ကသူ့ယောက်ျားရဲ့အတန်ကြီးထွက်နေတာအဲ့ဒီဝင်ပိုးခံရတဲ့အမျိုးသမီးကအဲ့ဒီမှာသူကဒေါသတွေဖြစ်ဖြစ်ပြီးတော့တခါတည်းသူသားသမီးတွေကိုမဆောက်ရှောက်လို့တဲ့အဲဒေါသတွေဖြစ်နေတာ तू ပိတ်တာဖြစ်ပြီး तू ကသူပါဆေးရနေရပါလေဆိုဒီလူဘဝရှိတဲ့သားသမီးအတွက် तू ကစိတ်ပူနေသေးတာ နော်စိတ်ပူပြာတခါတည်းအကျန်းကလည်းအိမ်ကကျန်းကလည်းဝါကျန်းဆိုတော့တခါတည်းဖနှောင့်နေနဲ့ပေါက်လိုက်ဒေါသတွေဖြစ်လိုက်អော်လိုက်ငေါက်လိုက်နဲ့အဲ့ဒါငငယ်တုန်းကလက်တွေ့တွေ့ဘူးတယ်နော်အဲ့တော့ဦးဇင်းတို့အခုဒကာဒကမတွေဒါကြောင့်မို့မျက်စိနဲ့အဆင်းနဲ့မြင်လိုက်တော့အော်ဒီပေါ်မှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်တော့တာမန်အားဖြင့်တော့ဒီတိုင်းတော့မသိတာသေးဘူးပေါ့ဟုတ်တယ်မဟုတ်လားဒါကလည်းတန်းပြီးတော့အပေကြမယ်မကြဘူးတန်းပြီးမသိတာသေးဘူးဒါပေမဲ့ဒီစိတ်နဲ့ပဲ ယုံမှမသိနာမှမသိနော်ခန္ဓာမှမသိအကြောင်းကျိုးမှမသိပဲနဲ့သေခါနာနီးကိုအဲ့ဒီသားလေးကိုမြင်လို့ငါသားဆိုပြီးစွဲရင်တော့သွားပြီအဲ့ဒါပိတ်တာဘုံနော်အဲ့မှာကိုမကျင်တဲ့လူကြီးကိုမြင်ပြီးဒေါသတွေချောင်းချောင်းထွက်ပြီးတော့တည်သွားတယ်ဒါမှမဟုတ်သူများကိုနှိပ်စက်လို့တခါတည်းဒီကောင်းတော့ငါလက်စားပြန်ချေမယ်ကွာဆိုတော့ဒေါသနဲ့စိတ်နဲ့သေရင်သေတာနဲ့တပြိုင်နက်တည်းငရဲပုံဆင်းရ အဲ့ဒါကြတော့နောက်ဆုံးစိတ်လူဘဝမှာခုကောင်းမှုတွေလည်းပြုတယ်မကောင်းမှုတွေလည်းပြုတယ်ကောင်းမှုမကောင်းမှုမြောင်များစွာအကုန်ရှိတယ်ဒါပေမဲ့ဥစဉ်တော်တရားဓမ္မတွေသိရမှာကိုကသောတာပတ္တိမေမရသေးဘူးသဂရာကံလည်းအဝေးကြီးအနာကံလည်းအဝေးကြီးဆိုတော့ဥစဉ်တို့ရဲ့ဂတိဘဝတိမမြဲသေးဘူးမမြဲသေးသည့်အတွက်အဲ့ဒီမျက်စိကနေအစင်းမြင်နာမြင်နာမှာတတိထားပြီးစောင့်မရှုနိုင်သေးသမျှသည် အပယ်လေးပုံကိုဆင်းဖို့အကြောင်းပဲတစ်ချက်ချမှတ်ထားထောက်ရာတီရာမရှိသေးဘူးသောတာပန်တဂရကံမဟုတ်သေးဘူးမဟုတ်သေးသည့်အတွက်ဦးဇင်းတော်တရားတော်မတွေဦးဇင်းတော်တွေမှာနွားခြံနဲ့တွင်းလာတဲ့နွားတွေနွားကြောင်သားကညနေခင်းနွားတွေကိုတွင်းလာတွင်းလာတွင်းလာရင်းနဲ့နွားခြံနဲ့တွင်းလာတော့ဟောနွားအိုကြီးကနောက်ကလှုပ်လှုပ်လှုပ်လှုပ်နဲ့လိုက်လာ ခြံထဲရှေ့ကနွားငယ်တွေကအကုန်ဝင်သွားပြီးတော့ခြံထဲမှာနွားအိုကြီးကခြံပေါက်ဝမှာအိပ်ရတယ်မနဲ့မိုးလင်းတော့ထွက်မယ်ဟဲ့ဆိုတော့အဲ့နွားအိုကြီးကအရင်ထွက်ရအခုလည်းပဲကုသိုလ်ကံအကုသိုလ်ကံတွေမြောင်များစွာ ပြုကြတယ်တဲ့ဒါပေမဲ့နောက်ဆုံးချုပ်မဲ့စိတ်ဇောနော်အဲ့ဒီမှာလောဘနဲ့ချုပ်သွားသလားဒေါသနဲ့ချုပ်သလား မောဟနဲ့ချုပ်သလားအလောဘအဒေါသအမောဘယ်ဟာနဲ့ချုပ်တယ်လဲလောဘစိတ်ကလေးနဲ့နောက်ဆုံးချုပ်လိုက်ရင်တော့အဲ့ဒါပိတ်တာပုံသွားတာပဲဒေါသစိတ်ကလေးနဲ့ချုပ်လိုက်ရင်ငရဲမောဟနဲ့ချုပ်ရင်တလိ္ဆာအလောဘပေကံစွန့်ကြဲခြင်းအဒေါသမေတ္တာအမောဟဆိုဉာဏ်ပညာသမထပညာဝိပဿနာပညာတွေစင်ញံသုံးသပ်ပွားများရင်လည်းကြတော့နတ်ပြည်၆ထပ်ဇံရရင်မြမအနာဂံတည်ရင်သောတာဝါဒ၅ပုံ အဲ့ဒါသူ့ရဲ့တန်ရာတန်ရာရောက်ရတယ်။ရောက်မို့အခုမျက်စိနဲ့အဆင်းနဲ့မြင်လိုက်တာနဲ့တပြိုင်နက်တည်းမြင်တာနဲ့ခန္ဓာ၅ပါးသည် ဖြစ်ပြီးတော့ချုပ်သွားပြီ။အဲ့ဒီခန္ဓာ၅ပါးဖြစ်ချုပ်သွားတဲ့အပေါ်မှာဦးဇင်းတို့တွေသည်ခန္ဓာလို့လည်းမသိလိုက်ဘူး။ယုံနာလို့လည်းမသိလိုက်ဘူး။သားမြင်သားသည်သမီးမြင်သမီးသည်အဲ့ဒီဟာမျိုးဖြစ်သွားရင်အဲ့ဒါသည်ပရိစ္ဆသမုပ္ပါဆက်ရကြီးလဲနေတယ်လို့ခေါ်တာ အခုကမ္ဘာလောကကြီးတစ်ခုလုံးမှာရှိနေတဲ့လူတွေဘယ်ဘာသာဘယ်လူမျိုးဖြစ်ဖြစ်အဲ့ဒါနေတဲ့မနက်ကမနက်မိုးလင်းတာနဲ့ညာအိတ်တီထီအောင်ဟာဒီမျက်စိကနေပြိဿသမုပ္ပါဆက်ရကြီးလဲနေတာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်အဲ့ဒါအာကုစုတရားတွေကြီးပဲနော်လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းခရီးသိမ့်နဲ့ချီသိမ့်နဲ့ချီပြီးတော့အာကုစုတွေထဲမှာနေနေရအာကုစုတွေဖြစ်နေတာ အဲ့ဒီထဲမှာအခုပြောတယ်ဖြစ်နေတဲ့အဲ့ဒီစိတ်အလျင်နေအဲ့ဒီစိတ်အလျင်နေရလဲတခါတည်းကိလေသာတွေနဲ့စီးဆင်းနေတဲ့စိတ်အလျင်ကြီးတွေလောဘတွေနဲ့ဒေါသတွေနဲ့မောဟတွေနဲ့ယုံမှလည်းမသိဘူးနာမှလည်းမသိဘူးဖြစ်တာလည်းမသိဘူးပြတ်တာလည်းမသိဘူးအကြောင်းလည်းမသိဘူးအကျိုးလည်းမသိဘူးမသိဘဲနဲ့အဝိဇ္ဇာအမောင်တူကြီးဖုံးပြီးတော့တတန်တရာလုံးကအဲ့ဒီလို လာခဲ့လို့အခုဂင်းကဝါလူတဲစုမကဖရားတွေပွင့်သွားတာဦးဇင်းတို့ အခုချိန်ထိနိဗ္ဗာန်တော်မနာသေးဘူး။ဘာကြောင့်လဲအဲ့ဒီမသိမှုအဝိဇ္ဇာကြီးဖုံးတာ။မသိမှုအဝိဇ္ဇာဖုံးပြီးတော့မြင်တိုင်းကြားတိုင်းဥစဉ်တော့ခန္ဓာအစဉ်တွေပြိဿသမုပ္ပါဒ်ကြီးလဲနေတယ်။အဲ့တော့အခုမြင်တာကနေခန္ဓာ၅ပါးဖြစ်ပေါ်တခါပြန်ထပ်ရှင်းမယ်မျက်စိအကြည့်ရဲ့အဆင်းရဲ့အဆင်းကလည်းယုတ်တရားမျက်စိအကြည့်ကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခု ကိုရူပခန္ဓာအဲ့ဒီယုံနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသွားပြီးတော့ညှို့ပြီးတော့မြင်တာလေးမြင်တဲ့အာယုံလေးကိုသူကညှို့တာနော်နာယသဘောကနာယသဘောအာယုံလေးကိုသွားညှို့တာအစင်းလေးမြင်မြင်တာလေးကိုသွားညှို့တာသားမြင်သားယုံကိုသွားညှို့တာသမီးမြင်သမီးအာယုံကိုသွားညှို့တာနော်အဲ့ဒီလိုသွားသွားသွားသွားပြီးညှို့တတ်တဲ့သဘောလေးအဲ့ဒါဒီဝိညာဉ်နဲ့ခန္ဓာ သူ့လို့သူလို့တာ तू ကဝိညာဏခန္ဓာညှို့ပြီးရင်ခံစားတာလည်း तू နဲ့မဆိုင်ဘူးမှတ်သားတာလည်း तू နဲ့မဆိုင်ဘူးဟိုကယုတ်ကလည်း तू က तू တိုက်ဆိုင်တယ်ဖောက်ပြန်တယ်ယုတ်တစ်ခုတိုက်ဆိုင်တယ်သူ့လို့ပြီးရင်ယုတ်ကလည်း तू က तू ပြီးသွားပြီသိတတ်တဲ့ဝိညာဉ်ကလည်းသူ့လို့ကအဲ့ဒါလေးကိုအာယုံလေးကိုညှို့တတ်တဲ့သဘောလေးပဲအဲ့ဒါလေးညှို့ပြီးရင်သူ့လို့ကပြီးပြီနော်ဝိညာဉ်အဲ့ဒီကနေပြီးတော့ ခံစားတတ်တဲ့သဘောမြင်တာလေးအပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားတာကဝေဒနာဝေဒနာလည်းသူ့လို့သူ့လို့တာခံစားပြီးရင်ဝေဒနာခန္ဓာကလည်းခံစားပြီးရင်ပြီးပြီအဲ့ဒီဝေဒနာပေါ်မှာမှတဏှာကိုပြီးတော့ပရိစ္ဆသမုပ္ပါစိတ်ရက်ကိုမဖြတ်တတ်လို့ခံစားတဲ့သဘောလေးပါလားလို့မြင်အောင်မရှုတတ်သည့်အတွက်သားလို့သမီးလို့ခွဲလို့ကြောင်လို့တင်ညာပေးတာကတင်ညက်ခန္ဓာတင်ညာကလည်းသူ့သူတင်ညာပေးပြီးရင်သူ့လောက်ကပြီးပြီတဲ့ အဲ့ဒီရဲ့နောက်မှာလာတာကဝေသင်္ခါရခန္ဓာတဲ့လောဘဒေါသမောဟနဲ့စေတနာသင်္ခါရတရားတွေကနောက်ကတင်ညာပေးမှားလို့သားလို့သမီးလို့တင်ညာအပေးမှားလို့အဲ့တင်ညာရဲ့နောက်မှာလောဘဒေါသမောဟသင်္ခါရဆိုတဲ့အကုသိုလ်တရားတွေလိုက်တာအဲ့တော့မျက်စိနဲ့အဆင်းနဲ့မြင်မိမြင်မိဆိုတာနဲ့ဥစဉ်တို့ဒကာဒကမတွေအဲ့ဒါမျက်စိကမြင်လိုက်တာနဲ့ဟောတစ်ချက်မြင်လိုက်ပြီဆိုတာနဲ့ခန္ဓာ၅ပါး အစင်ကြီးဖြစ်ပြီးတော့ပြတ်သွားပြီအဲ့ဒါခန္ဓာအစင်ကြီးဖြစ်ပြတ်သွားတာနော်အဲ့တော့မျက်စိနဲ့အစင်နဲ့တစ်ချိန်တိုက်တိုင်းတိုက်တိုင်းတိုက်တိုင်းဒါမြင်လဲခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်သွားပြီသမီးကိုမြင်လိုက်လဲဖြစ်ပြီးပြတ်သွားပြီခွေးမြင်လိုက်လဲခန္ဓာ၅ပါးနော်ဘာကိုမြင်မြင်မြင်တိုင်းမြင်တိုင်းမြင်တိုင်းမှာအဲ့ဒါမျက်စိမှာခန္ဓာ၅ပါးခန္ဓာ၅ပါးမြင်တိုင်းမြင်တိုင်းမှာဖြစ်နေတာအဲ့ဒါကိုမသိနိုင်တာအဝိဇ္ဇာဖုံးထားလို့ ယုံမှမသိဘူးနာမှမသိဘူးသားလို့သမီးလို့စွဲလမ်းပြီးဥပါဒဏ်တွေဖြစ်သွားတာနော်ပရိစ္ဆသမုပ္ပါယကြီးလဲသွားတဲ့အပိုင်းကဲဟုတ်ပြီနောက်ထပ်နာနာအကြည်နာတော့လူတိုင်းပါတယ်ဒါပေမဲ့အကြည်ဓာတ်ကန်းသွားရင်အကြည်ဓာတ်မရှိရင်ကြားလို့မရဘူးနာကြည်ရဲ့အတန်ရဲ့အခုဥစဉ်ဟောနေတဲ့အတန်တရားဓမ္မတွေကြားရတယ်ဘာလို့လဲနာကြည်ရှိလို့နာကြည်သည်ယုတ်တရား အကြည်ယုတ်ဟိုဘက်ကအတန်ကလည်းတထယုတ်အတန်ကလည်းယုတ်တရားနာကြည်ယုတ်ရဲ့အတန်ယုတ်ရဲ့အဲ့ဒီနှစ်ခုကိုခန္ဓာဖွဲ့တော့ဘာခန္ဓာလဲရူပခန္ဓာခန္ဓာဖွဲ့လိုက်တဲ့အခါကျတော့ရူပခန္ဓာနော်နာကြည်ရဲ့အတန်ရဲ့နှစ်ခုပေါင်းရင်ရူပခန္ဓာအဲ့ဒါလေးကိုကြားသိစိတ်ကလေးအဲ့ဒီအတန်လေးကိုသွားပြီးတော့ညှို့ပြီးတော့သိလိုက်တာက ဝိညာဏခန္ဓာသွားပြီးတော့ခန္ဓာဖွဲ့လိုက်ပြီနော်ဝိညာဏခန္ဓာညွတ်တတ်တဲ့သဘောလေးအတန်လေးကိုသွားပြီးညွတ်တာဝိညာဏခန္ဓာအဲ့ဒီအတန်လေးအပေါ်မှာကောင်းတယ်ဆိုတယ်ဒီတန်လေးကတော့ဒီတခြင်းတန်လေးကငါနှစ်သက်တယ်ဆိုရင်ဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဆိုတဲ့ဝေဒနာခန္ဓာနော်ဝေဒနာခန္ဓာအော်ဒါကတော့မောင်ဖြူအတန်းဟဲ့မောင်နီအတန်းဟဲ့ ဘယ်ဆိုတော့ရဲ့အတန်ဟဲ့ဆိုပြီးတော့အတန်လေးကိုသင်ညာပေးလိုက်တာကသင်ညက်ခန္ဓာနော်အော်ဒါတော့ဘယ်ဆရာတော်တရားဟောနေပါလားဆိုတော့သင်ညက်ခန္ဓာသင်ညာတွေပေးလိုက်အဲ့ဒီအပေါ်မှာဆွဲလန်းသွားတဲ့လောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေဖြစ်တာသင်္ခါရခန္ဓာဒီတန်လေးမကြားရရင်မနေခြင်းဘူးနော်ကြားပြန်တဲ့အခါကျတော့မကြိုက်တဲ့အတန်ကြီးကြားပြန်တော့ဒေါသတွေဖြစ်ကြပြန်တယ်နော်ဒီတန်လေးကိုထပ်ထပ်ထပ်ထပ်ပြီးတော့ကြားကျင်တယ်ကြားကျင်တယ်ဆိုတော့ ဟောလောဘတွေဖြစ်ရတယ်အဲ့တော့ဘယ်ကနေလဲသွားလဲဆိုတော့ဝေဒနာနေလဲသွားပြန်တယ်နားနဲ့အတန်နဲ့ကြားတိုင်းကြားတိုင်းမှာကြားတဲ့အတန်လေးတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတယ်လို့ရုပ်ရဖောက်ပြန်ပြောင်းလဲခြင်းကိုလည်းမသိဘူးနာရပြောင်းညွတ်တာလည်းမသိတော့အဲ့ဒီပေါ်မှာဝေဒနာနေတဏှာကိုပြီးတော့ဥပါဒဏ်တွေဖြစ်ပြီးအဲ့ဒီမှာလောဘဒေါသမောဟတွေဖြစ်ရလို့အတန်ကြားတိုင်းကြားတိုင်းမှာလည်းခန္ဓာ၅ပါးဖြစ်ပြီးတော့ချုပ်ပါတယ် ခန္ဓာ၅ပါးကြားတိုင်းကြားတိုင်းဒီခန္ဓာ၅ပါးဖြစ်ချုပ်မြင်တိုင်းမြင်တိုင်းဒီခန္ဓာ၅ပါးဖြစ်ချုပ်အဲ့ဒီခန္ဓာတွေကဥစ္စံတို့ဒကာတော်မတွေဝိပဿနာရှုရမယ်ခန္ဓာဒါဝိပဿနာရှုတဲ့အခါမဟုတ်သေးတော့ဥစဉ်အဲ့ရှုတဲ့အခါနေမရှင်းသေးဘူးเนาะနားရှုပ်သွားမှာဆိုလို့အဲ့ဒီလိုပဲဥစဉ်တို့နှာခေါင်းနဲ့အနံ့နဲ့တိုက်တယ်နှာခေါင်းအကြည်ရဲ့အနံ့ရဲ့အဲ့ဒီနှစ်ခုပေါင်းစုံတာတဲ့ အဲ့ဒီနှစ်ခုသည်ရူပခန္ဓာအဲ့ဒီနှစ်ခု ပေါင်းစုံတာကိုသွားပြီးတော့အနတ်ကိုသွားပြီးတော့အာယုံလေးကိုညှွတ်တတ်တာကဝိညာဉ်နဲ့ခန္ဓာခံစားတတ်တယ်ဒီနာလေးကောင်းတယ်ဆိုတယ်လို့ခံစားတာက ဝေဒနာခန္ဓာဝေဒနာပေါ်မှာဒါတော့ရေမွေးနှက်ဟဲ့ဘာနဲ့ညာနဲ့ဆိုတင်ညာပေးတယ်တင်ညာခန္ဓာเนาะအဲ့ဒီကနေပြီးတော့ ကြိုက်တော့လောဘမကြိုက်ဒေါသစေတနာသင်္ခါရတွေဖြစ်ရတာသင်္ခါရခန္ဓာဆိုတော့အနံလေးတစ်ခုရရင်လည်းခန္ဓာ၅ပါးဖြစ်ချုပ်ရှာနဲ့အရသာနဲ့တွေ့ထိတယ်ကိုစားတယ်စားတဲ့အခါကျတော့အဲ့ဒီစားတဲ့အခါကျတော့ရှားကြီးရှိတယ်စားတယ်ဟိုဘက်ကသမင်းတို့အာဟာရတို့နော်အဲ့ဒီသမင်းအာဟာရအစားတောက်နဲ့ရှားကြီးနဲ့တွေ့ထိတဲ့အခါကျတော့အဲ့ဒီမှာစားသည်စိတ်လေးဖြစ်တယ် စာတိတိတ်ကဝိညာဏခန္ဓာရှားကြီးရဲ့သမင်းရဲ့အဲ့ဒါကရူပခန္ဓာနော်အဲ့ဒီမှာတိတ္တာကဝိညာဏခန္ဓာအဲ့ဒီပေါ်မှာကောင်းတယ်ဆိုတယ်လို့ခံစားတာက ဝေဒနာခန္ဓာအဲ့ဒီပေါ်မှာကြက်သားဟဲ့ဝက်သားဟဲ့လို့တင်ညာပေးတာကတင်ညက်ခန္ဓာကြိုက်တော့နော်လောဘတွေမကြိုက်တော့ဒေါသတွေဆိုတဲ့စေတနာသင်္ခါရတွေဖြစ်တယ်သင်္ခါရခန္ဓာစားရင်လည်းခန္ဓာ၅ပါးဖြစ်ချုပ် ဒီခန္ဓာကိုယ်ကြီးပေါ်မှာ ကာယအကြည်ဓာတ်နဲ့ဖုထပ္ပဓာတ်တယ်ဆိုအတွေ့အထိတယ်ခန္ဓာကိုယ်တစ်ကိုယ်လုံးမှာကာယအကြည်ဓာတ်ရှိတယ်နော်ကာယအကြည်ဓာတ်တစ်ကိုယ်လုံးပြန့်နှံ့နေတဲ့ကာယအကြည်ဓာတ်မှာအပြင်ကနေမှနှုမှုကြားမှုပူမှုအဲမှုဆိုတဲ့တစ်ခုခုနဲ့တွေ့ထိလိုက်တဲ့အခါကျတော့အဲ့ဒီမှာတင်တခါတည်းဖုထပ္ပဓာတ်တွေနဲ့ကာယအကြည်ဓာတ်နဲ့တွေ့တဲ့အခါကျတော့ကာယဝိညာဉ်စိတ်ဆိုတဲ့သိတတ်တဲ့တင်းတာလေးကိုသွားသိတယ်တောင်တာလေးကိုသွားသိတယ်ပူတာကိုသွားသိတယ်ကြိုက်တာကိုသွားသိတယ်ဆိုတော့ဝိညာဉ်နော် ကာယအကြည်ဓာတ်ဖုဒ္ဓဘာဓာတ်တဲ့ရူပခန္ဓာသွားပြီးတော့သိတတ်တဲ့ကာယကာယဝိညာဉ်စိတ်ဒီဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာကောင်းတယ်ဆိုတယ်လို့ခံစားတာဒီတင်နာယိုနော်ကြိုက်ရင်ကောင်းတယ်လို့ခံစားမှာမကြိုက်ရင်ဆိုးတယ်လို့ခံစားမှာပူဓာကြီးလည်းကြိုက်ရင်ကောင်းတယ်မကြိုက်ရင်ဆိုးတယ်လို့ခံစားမှာပဲအဲ့ဒီတင်နာပေါ်တောက်နာပေါ်ပူဓာရဲ့ရဲ့အပေါ်မှာခံစားတဲ့သဘောတည်ဗာလဲဝေဒနာခန္ဓာအဲ့ဒီဝေဒနာရဲ့အပေါ်မှာမှ နော်ဒါကတော့တောက်နေဒါကတော့တင်းနေပူတယ်ကြိုက်တယ်လို့သိညာပေးတာဒီသိညက်ခန္ဓာအဲ့ဒီပေါ်မှာဆွဲလန်းတဲ့ဥပါဒံတရားတွေဖြစ်ရတယ်လောဘတွေဒေါသတွေမောဟတွေဖြစ်ရတာဒီသင်္ခါရခန္ဓာဆိုတော့ထိုင်းနေရင်းနဲ့လေပူရာပေါ်ရင်ခန္ဓာ၅ပါးဖြစ်ချုပ်အေရာပေါ်ရင်ခန္ဓာ၅ပါးဖြစ်ချုပ်တောက်နာပေါ်တော့လေသွားသိလိုက်ရင်ခန္ဓာ၅ပါးဖြစ်ချုပ်ဖြစ်ချုပ်နဲ့ခန္ဓာ၅ပါးအစဉ်ကြီးဖြစ်ပြက်သွားပါတယ်မနှောနဲ့ဓမ္မနဲ့တွေ့တဲ့အခါ မနောစိတ်နော်ဟိုကဓမ္မာယုံသာအာယုံသမီးအာယုံအာယုံနေမနောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာအဲ့ဒီဓမ္မာယုံတွေကြောင့်ယုတ်တရားတွေပေါ့မနောကတော့နံတရားသားတွေသမီးတွေဆိုတာကြီးကယုတ်သဘောတွေအဲ့ဒီယုတ်သဘောတွေရဲ့အာယုံကိုသွားအာယုံပြုနော်အဲ့ဒီသားရဲ့အာယုံနဲ့သမီးရဲ့အာယုံတွေစိတ်ထဲမှာသွားပြီးတော့အာယုံပြုနေတယ်အာယုံပြုနေတဲ့အဲ့ဒီမှာနော်သားအာယုံသမီးအာယုံဆိုတာကြတော့ရူပခန္ဓာနော်မနောနဲ့ နော်သိတဲ့စိတ်ကလေးနော်အဲ့ဒီသိတဲ့စိတ်ကလေးကဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာသာအယုံသမီးအယုံလေးအပေါ်မှာကိုကစိတ်ထဲကတွဲပြီးတော့ဝမ်းသာနေတယ်တခါတလေကိုဒုက္ခပေးဘူးတဲ့လူကိုတွဲမိပြီးတော့ဟောဒေါသဖြစ်တယ်နော်အဲ့ဒီလိုလောဘတွေဖြစ်သွားလိုက်တော့မခံကျင်တဲ့စိတ်တွေဒုက္ခဝေဒနာတွေဖြစ်သွားတယ် အဲ့ဒီလိုနှစ်သက်တာလေးကိုတွဲမိရင်ဒုက္ခဝေဒနာမနှစ်သက်တာ တွဲမိရင်ဒုက္ခဝေဒနာဆိုတော့ဟောဝေဒနာခန္ဓာအဲ့ဒါလေးရဲ့အပေါ်မှာသားလို့သမီးလို့တင်ညာပေးတာနော်တင်ညာခန္ဓာအဲ့ဒီဟာလေးကိုဆွဲလန်းပြီးတော့သွားလိုက်တာက သင်္ခါရခန္ဓာဆိုတော့မနှောနဲ့ဓမ္မနဲ့တွေ့တဲ့အခါကျတော့ခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်တယ်အဲ့တော့ဥဇဏတော်တရားတော်မတွေအခု ဘဝရလို့ခန္ဓာရတယ်ခန္ဓာရလို့မျက်စိတွေရတယ်နားတွေရှားတွေကိုယ်တွေမနှောတွေရတယ်အတွင်ဝတ္ထုယုတ်6ပါးမျက်စိရှိသည့်အတွက်မြင်တဲ့အစင်ကိုမြင်လို့ရတယ်နားရှိလို့အတန်ကိုကြားလို့ရတယ်နှာခေါင်းရှိလို့အနံ့ကိုနံလို့ရတယ်ရှားရှိလို့အရသာကို တွေ့ထိလို့ရတယ်ကိုယ်ရှိလို့ကာယအကြည်ဓာတ်တွေပေါ်မှာနော်ဖုထဘဓာတ်တွေနဲ့ကာယအကြည်ဓာတ်ဝိညာဉ်တွေဖြစ်ရတယ်မနှောနဲ့ဓမ္မနဲ့ပေါက်တဲ့အခါကျတော့မှအဲ့ဒီမှာ ခံစားမှုတွေမှတ်သားမှုတွေဖြစ်ရတယ်အဲ့တော့ဒီမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းမှာခန္ဓာအစဉ်ကြီးဟာ ဖြစ်ပြီးတော့ပြက်နေတယ်လို့ဦးဇင်းတို့ဒကာဒကမတို့တွေမသိခဲ့လို့အဝိဇ္ဇာအမှောင်ဖုံးပြီးလာခဲ့လို့အဲ့ဒီခန္ဓာပြိဿသမုပ္ပါကြီးလဲပြီးတော့လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်ဖြစ်နေရတာမြတ်စွာဘုရားခြေသားတော်တဲ့တကယ်တမ်းကြတော့ ကဲအဲ့ဒီယုတ်တရားနဲ့နန္တရားပြန်သုံးသပ်ကြည့်တယ်အဲ့ဒီယုတ်တရားဟာရောမြဲသလားယုတ်ကလည်းမမြဲဘူးနော်ကလလရေကြည်လေးကနေပြီးတော့အခုချိန်ထိဥစဉ်တော်တရားဓမ္မတွေအခုတဖြည်းဖြည်းနဲ့အသက်ရွယ်ရလာသည်အထိဆံပြူနှထိုင်ခါကိုင်းသည်အထိပြောင်းလဲလာ ရုပ်စင်တွေအဲ့တော့ဟုတ်ပြီနန္တရားကရောမြဲသလားကဲမြင်သိစိတ်လေးကြည့်ကြည့်တာမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာဥစဉ်အနေဟိုမှာကြည့်တယ်အညိုရောင် တပတ်လေးကိုမြင်တယ်ဟောအဲ့ဒီအညိုရောင်တပတ်လေးမြင်ရနဲ့နောက်တဲ့နေရာကြည့်တော့ဟိုမှာအဖြူမြင်တယ်အဖြူကိုကြည့်လိုက်တဲ့အချိန်အညိုရောင်တပတ်လေးမြင်တဲ့မြင်သိသိမရှိတော့ရုပ်အဆင်းကလည်းပြောင်းသွားပြီ မျက်စိအကြည်ကလည်းအနက်လေးကိုမြင်တော့ကအညိုရောင်အနက်လေးကိုမြင်တော့ကအဆင်းနှစ်ခုတိုက်ဆိုင်နဲ့အဆင်းကလည်းပြောင်းသွားပြီအခုအဖြူရောင်မြင်တော့မျက်စိအကြည်နဲ့အဖြူရောင်နှစ်ခုပြန်တိုက်အဲ့တော့အဲ့ဒီရုပ်တရားနှစ်ခုပေါင်းစုံမှုကလည်း ဖောက်ပြန်ပြောင်းလဲနေတာတဲ့အခု အမဲရောင်ကိုမြင်တော့ကရုပ်နဲ့အခုအဖြူကိုပြန်မြင်တဲ့ရုပ်မတူတော့ဘူးဟိုဘက်ကရုပ်ကပြောင်းသလိုဒီကြည့်တဲ့မျက်စိအကြည့်ကလည်းမတူတော့ဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားချက်သားတို့အဲ့ဒီရုပ်တွေဟာပြောင်းလဲနေတာတဲ့အဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာကဲနန္တရားကရောမြဲသလားတဲ့ပြန်ကြည့်လိုက်တဲ့အခါကျတော့အညိုရောင်လေးကိုမြင်တော့ကတိတဲ့အညိုရောင်လို့တိတဲ့စိတ်ကအဖြူကိုသွားမြင်တဲ့အခါကျတော့အဲ့ဒီစိတ်ရှိသေးလားမရှိတော့ဘူး အညိုကိုသိတဲ့စိတ်ကအဖြူကိုသိတဲ့အချိန်မှာမရှိတော့ဘူးအဲ့ဒီတော့မျက်စိနဲ့အဆင်းနဲ့တိုက်တိုင်းတိုက်တိုင်းမှာလည်းပဲခြေသားတို့အဲ့ဒီအဆင်းသည်နော်မမြဲဘူးရုပ်တရားတွေဖောက်ပြန်နေတာအဲ့ဒီသွားသေးတဲ့နန္တရားကရောမြဲသလားနံကလည်းမမြဲဘူးအယုတ်ကလည်းမမြဲဘူးတိတတ်တဲ့နံကလည်းပြောင်းညွတ်ပြောင်းညွတ်အဖြူကိုမြင်အဖြူညွတ်တယ်အမဲကိုမြင်အမဲကိုသွားညွတ်တယ် အဲ့ဒီညွတ်တတ်တဲ့အာယုံနံတရားကလည်းမမြဲဘူးတဲ့အဲ့ဒီထဲမှာဝေဒနာကရောမြဲသလားတဲ့ပြန်ကြည့်ဝေဒနာလည်းမမြဲဘူးတင်ညာမှတ်သားတဲ့တင်ညာလည်းအဖြူမှတ်ထားတဲ့ဟာကအမဲရောက်သွားရင်အဖြူမှတ်ထားတာမရှိတော့တင်ညာကလည်းမမြဲဘူးနောက်ကလောဘဒေါသမောဟဆိုတဲ့စေတနာသင်္ခါရတရားတွေအားရောမြဲသလားအဲ့ဒါတွေကလည်းဖြစ်ချုပ်ဖြစ်ချုပ်ဆိုတော့မမြဲဘူးတဲ့အဲ့ဒီတော့ချက်သားတော့တဲ့အဲ့ဒီခန္ဓာ၅ပါးအစဉ်ကြီးဟာ အကုန်လုံးရုပ်တရားနဲ့သူကသူဖြစ်ပြက်ဖြစ်ပြက်ပြီးတော့ပြောင်းလဲနေတဲ့သဘောနံတရားတွေကလည်းဖြစ်ချုပ်ပြီးပြောင်းလဲနေတဲ့ရုပ်တဘာဝနံတဘာဝကိုအဲ့ဒါကိုပုထုဇဉ်တွေကသွားပြီးတော့မြဲတယ်သူကယူဆွဲတယ်မနေ့ကလည်းဒီခန္ဓာပဲပြီးခဲ့တဲ့လကလည်းဒီခန္ဓာကပဲပြီးခဲ့တဲ့နှစ်ကလည်းဒီခန္ဓာပဲတကယ်တော့ခန္ဓာကြီးကလည်းပြောင်းနေတာပြီးခဲ့တဲ့နှစ်ကရုပ်ရည်ဆင်းတဲ့အခုဒီနှစ်နဲ့မတူတော့ဘူး ပြောင်းလဲနေပြီအဲ့ဒီပြောင်းလဲနေတာကြီးကိုမမြင်တဲ့အခါကျတော့မနေရလဲငါဒီနေလဲငါဟောယုတ်ကြီးကျတော့ဘယ်ကျတော့ငါမဟုတ်တော့ဘူးလို့သွားသိလဲဆိုတော့သေတော့တုတ်တန်ပြစ်ပြီပုတ်ပြီပွားပြီဆိုတော့အော်ဒီယုတ်ကြီးကတော့ခြံထားခဲ့ပြီအဲ့ဒီတော့ဘယ်ကိုသွားကုတယ်လဲနံလေးကိုသွားကုတယ်ဒီယုတ်ကြီးရဲ့အပေါ်မှာငါယုတ်ဆိုပြီးတော့တက္ကာယဒိဋ္ဌိနဲ့လာခဲ့တာနော်ငါယုတ်ငါယုတ်ဆိုပြီးတော့တက္ကာယဒိဋ္ဌိနဲ့လာခဲ့တာ အဲ့ဒီလာခဲ့တာကသေသွားရင်တော့ငါရုပ်ငါမပါတော့ဘူးဆိုတာဘေးကလူကကြည့်ပြီးသိတယ်ဘာလို့လဲဆိုအလောင်းကြီးခြံထားခဲ့တာကိုဒါပေမဲ့ဟိုကသေသွားတဲ့လူကကြတော့အဲ့ဒါကြီးကိုသွားဆွဲနေသေးတယ်သေသွားတဲ့ဒီခန္ဓာကိုယ်ကြီးတော့မှ तू ကဆွဲပြီးတော့တခါတည်းပိတ်တာပြန်ဖြစ်နေသေးတယ်ခန္ဓာဆွဲပြီးတော့ဒါကြောင့်မို့တင်ညာကုန်းတွေမှာသွားပြီးတော့ပိတ်တာတွေဖြစ်ရတယ်နောက်တရက်တွေဖြစ်ရတယ်တင်ညာကုန်းတွေမှာသွားပြီးတော့အဲ့ဒါမျိုးတွေ ဖြစ်ရတာဘာကြောင့်လဲဆိုတော့ဒီခန္ဓာကိုယ်ကြီးကိုငါ့ကိုငါ့ဟာလို့ तू ကစွဲထားလို့နော်ဒီခန္ဓာကိုယ်ကြီးကိုငါ့ကိုငါ့ဟာလို့စွဲထားလို့အဲ့ဒီမှာဖြစ်သွားတဲ့တက္ကာယဒိဋ္ဌိအဲ့ဒါကရုပ်ပေါ်မှာတက္ကာယဒိဋ္ဌိဖြစ်တာဒီယုတ်ကြီးကိုငါယုတ်ငါယုတ်ငါယုတ်မနေ့ကလည်းငါပဲဒီနေ့လည်းငါပဲနောက်နေ့လည်းငါပဲမသေးမချင်းငါပဲဒီယုတ်ကြီးပေါ်မှာတက္ကာယဒိဋ္ဌိစွဲတယ်နော်ကဲဟုတ်ပြီနန္တရားလေးအဲ့ဒီနန္တရားလေးကလည်းကြည်စမ်းတဲ့မမြဲဘူးတဲ့ အဲ့ဒါအခုမြင်တာလေးကလည်းမြင်ပြီးပြတ်တာကြားတာလေးကလည်းသိပြီးပြတ်တာပဲမြင်တာလေးကလည်းသိပြီးပြတ်ကြားတာလေးလည်းသိပြီးပြတ်နာတာလေးလည်းသိပြီးပြတ်အမြဲတမ်းသိပြီးပြက်ပြက်ပြက်ပြက်နေတဲ့အဲ့ဒီစိတ်ကလက်ဖြောက်တစ်ချက်ထိဂရေတသိမ့်အဲ့ဒီဂရေတသိမ့်ဖြစ်ပြီးတော့ပြက်သွားတဲ့စိတ်ကိုလည်းငါစိတ်ဆိုပြီးတက္ကရာဒိဋ္ဌိအယူလွဲတယ်ရုပ်ပေါ်မှာလည်းငါရုပ်လို့ဒိဋ္ဌိကတဲ့စိတ်ပေါ်မှာလည်းငါစိတ်လို့ ဒိဋ္ဌိကတဲ့တကယ်တမ်းအဲ့ဒီစိတ်ကပိုင်လို့လားတဲ့ယုတ်တရားရဲ့အပေါ်မှာပိုင်တယ်ဆိုလဲဒီယုတ်ကြီးကမဖောက်နဲ့မပြန်နဲ့မနေ့ကရှိရှိတဲ့အတိုင်းဒီနေ့ရှိရှိတဲ့အတိုင်းတီးသေးဆိုအမိန်ပေးကြည်နာတဲ့မရဘူးတဲ့ယုတ်တရားကြီးကလည်းသူကသူဖောက်ပြန်ပြောင်းလဲနေတယ်သူကသူဖောက်ပြန်ပြောင်းလဲယုတ်ယုတ်ကယုတ်ရဲ့တဘာဝနာငါလည်းသူကသူဖြစ်ချုပ်ဖြစ်ချုပ်ယုတ်ကလက်ဖြောက်တစ်ချက်တိကလေး9000နာငါလက်ဖြောက်တစ်ချက်တိကလေး3000 အဲ့ဒီလောက်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတဲ့ရုပ်ကလေး9000နံကလေးတသိန်းကို သွားပြီးတော့ငါစိတ်လို့ငါရုပ်လို့တက်ကာယနော်ဒိဋ္ဌိအယူသွားလွဲတယ်စိတ်ပေါ်မှာလဲငါစိတ်လို့ယူတယ်ရုပ်ပေါ်မှာလဲငါရုပ်လို့ယူတယ်တဲ့အဲ့တော့ဟုတ်ပြီတဲ့သေလွန်တဲ့အခါကျတော့ဒီယုတ်ကြီးကတော့ပြစ်ထားတော့ငါယုတ်ကဟိုဘက်မလိုက်ဘူးဆိုတာကိုလက်ခံတယ်ဘာလို့လဲအကောင်ကြီးမြင်နေရ အလောင်းကြီးကမီးရှို့ရတယ်မြေမြုပ်ရတယ်အလောင်းကြီးမြင်နေဒါပေမဲ့စိတ်ကိုသွားပြီးတော့စွဲပြန်တယ်အော်ဒီစိတ်လေးကနောက်ဘဝသွားဦးမယ်ဒီစိတ်အော်အရင်ဘဝတုန်းကငါဟိုဟာဖြစ်ခဲ့တယ်ဒီဟာဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့စိတ်ကလေးကရုပ်ကြီးရတာအခွန်ချွတ်ပြောင်းပြောင်းပြောင်းပြောင်းနေတာလူဖြစ်လိုက်ခွေးဖြစ်လိုက်ဒီနာလေးကတော့မပြောင်းဘူးလို့ယူရင်မိစ္ဆာဒိဋ္ဌိဒီနံတရားလေးဟာမြဲတယ်တည်တယ်တန့်တယ် ဒီနံတရားလေးဟာမပြောင်းလဲဘူးလို့အဲ့ဒီလိုယူရင်အဲ့ဒါတတ္တတဒိဋ္ဌိအဲ့ဒီတတ္တတဒိဋ္ဌိသမားတွေကကြတော့ဘယ်ပုံကိုယ်တွေတောင်ဖြစ်လဲဆိုရင် ရှေ့ကဘာ40နောက်ကဘာ40လောက်မြင်တဲ့ပုံကိုယ်တွေတောင်မဖြစ်တယ်သမထအားတွေအရန်ကောင်းပြီးတော့တရားတွေအားထုတ်ပြီးရှေ့ကဘာ40နောက်ကဘာ40လောက်မြင်တဲ့ပုံကိုယ်တွေကအတိတ်ကိုပြန်ကြည့်တာအတိတ်ကိုပြန်ရှုတဲ့အခါကျတော့ဩရှင်မြင်ဖြစ်ပြန်ငါအဲ့ဒီဘဝလေးကတည်းတော့ အခွန်ချော့ထားခဲ့တာဟိုမှာရှင်မင်းအလောင်းကြီးကတော့ငြိမ်မုံဖြစ်သွားပြီဒါပေမဲ့နန်လေးကပြောင်းပြီးတော့ဟောနတ်ဖြစ်သွားပြန်ပြီနတ်ဘဝနဲ့တခါသေးတယ်ဟောတလိ္ဆန်ဖြစ်ပြန်ပြီအော်တော်နေလူဖြစ်ပြန်ပြီဆိုအော်ဒီစိတ်ကလေးကကြတော့မပြောင်းပါလားဟော စိတ်ကမသေးဘူး तू ကဒီယုတ်ကြီးကတော့ပြောင်းလဲပေးနေရတာဆိုစိတ်ပေါ်မှာသွားပြီးတော့ဒိဋ္ဌိသွားကတ်တယ်တဲ့အဲ့ဒါတတ္တဒိဋ္ဌိအဲ့ဒီဒိဋ္ဌိကတ်တဲ့အခါကျတော့ အော်ဒီနန္တရားဟာ နော်တဘဝပြီးတဘဝ तू ကပြေးလွှားနေတာခန္ဓာကိုယ်ကြီးကတာပြောင်းနေရတာ तू ကတော့ဒီတိုင်းပဲလို့သွားမြင်တာအဲ့ဒါဒီတတ္တတာဒိဋ္ဌိတကယ်တမ်းတော့မြတ်စွာဘုရားက လက်ဖြောက်တစ်ချက်ဒီဂရေတသိမ့်ဖြစ်တဲ့စိတ်အစဉ်ကိုမသိလို့တဲ့ဒီမီးလုံးတစ်လုံးထွန်းထားတဲ့မီးသီးကဦးဇင်းတို့ကကြည့်ရင်လင်းနေတာပဲသိတယ်သူ့ရဲ့တစ်စက္ကန့်မှာ frequency အကြိမ်ပေါင်း 50ကျော်60လောက်ပြောင်းလဲသွားတာကိုဦးဇင်းတို့ကမမြင်ရဘူးရှင်းနောက်မြန်လွန်အားကြီးတဲ့အခါကျတော့ဒီမီးပဲလို့မြင်တဲ့ကဲ့သို့ပဲတဲ့စိတ်ကအခုဘဝတစ်ခု ပြောင်းတဲ့အခါရောက်မို့အခုဦးဇင်းတို့သွားသွားပြောခဲ့ပြီဘဝတစ်ခုပြောင်းပြီအတင်ညာတဗျမာတွေနော်ရူပဗျမာအရူပဗျမာတွေကလွဲရင်ကြံတဲ့ပုဂ္ဂိုလ်ကယုံနံတွဲဖြစ်တယ်အဲ့တော့သေတဲ့အခါမှာကဲဦးဇင်းတို့ဒကာတော်မတွေဒီပုဂ္ဂိုလ်တယောက်ကအက်ဆီဒင့်ဖြစ်ပြီးဒိုင်းဆိုသေတယ် သေတော့အခုနောက်ပိုင်းဆိုရင်မှ CC ကင်မရာတွေနဲ့ရိုက်ထားတာအဲ့ဒီတန်းမှာဘာသွားတွေ့ရလဲဆိုတော့ကားကဟိုဘက်ဒီဘက်တိုက်လိုက်လို့ဆိုင်ကယ်နဲ့လွင့်သွားပြီးတော့အဲ့မှာပြုတ်ကြပြီးတော့တေတဲ့လူကိုဟာဘေးကလူတွေဟာဟိုမှာဆိုင်ကယ်နဲ့တိုက်သွားပြီဆိုပြီးဘေးကလူတွေအကုန်ပြေးလာတယ်အဲ့ပြေးလာတဲ့အချိန်မှာဘာဖြစ်လဲ तू ကအဲ့လဲနေတဲ့နေရာနေမှာအယိတ်တဖွဲ့ပဲ तू ကနဲ့ तू ဇက်ဆိုပြီးတော့မတက်ခရရဟိုက ခန္ဓာကြီးကလဲနေတာနော်ဒါပေမဲ့ CCTV ထဲမှာ तू ကပေါ်နေတာသူ့ခန္ဓာကိုယ်က तू ကမတ်တက်လေ तू က तू ပြန်ရပ်ပြီးတော့ကြည့်နေတာအဲ့တော့ဒီကသွားကြည့်တဲ့ပုံကသူ့ကိုဖြတ်ပြီးတော့သွားတယ် तू ကဒီတိုင်းမတ်တက်ရပ်ရပ်ပဲအဲ့ဒါလေးတွေကိုဦးဇင်းတို့များသောအားဖြင့်လူတွေကအဲ့ဒါကိုနောက်ဘဝသွားတယ်လို့မထင်မဲနဲ့ဝိညာဉ်တစ်ခုလို့ထင်တာသူ့ရဲ့ဝိညာဉ်လေးဝိညာဉ်လေးကအဲ့ဒီနားလေးမှာ ရှိနေတယ်ဝိညာဉ်လေးကတဝဲလဲလဲနေတယ်ဒါကြောင့်မို့ဦးဇင်းတို့မြန်မာတွေကျတော့9ရက်အထိအိမ်မှာနေတယ်။အိုးတရုတ်တွေဘက်တွေကျတော့49ရက်အထိအိမ်မှာနေတယ်။သူကဝိညာဉ်အနေနဲ့အဲ့လိုနေတယ်လို့သွားပြီးတော့ယူဆတာတကယ်တမ်းကတော့မဟုတ်ဘူးအဲ့ဒီအချိန်ကပိတ်တာဖြစ်သွားတာ။ तू က तू ကပိတ်တာဘဝကိုချက်ချင်း तू ကဖြစ်သွားပြီးတော့သူ့ကိုယ်သူစွဲပြီးတော့အဲ့ဒီမှာသူ့ရဲ့ဒီတန်တန်နဲ့ပဲဗျက်ဆိုပြီးတော့ तू ကအဲ့လိုပဲပြန်ဖြစ်နေတာ သူ့ရဲ့အဟွာကဒါပေမဲ့နောက်ဖြစ်သွားတဲ့အဲ့ဒီဟာသည်ပိတ္တာဘုံပိတ္တာဘဝဆိုတာကိုလူတွေကမသိတော့ဝိညာဉ်လေးလေလို့ထင်တာမဟုတ်ဘူးအဲ့ဒါကနောက်ဘဝတစ်ခုမှာဂျာဂျာဘဝတစ်ခုရှိတယ်လို့ယူရင်အဲ့ဒါမိစ္ဆာဒိဋ္ဌိပဲဒီဘဝနဲ့ဟိုဘဝဂျာမှာမကူးသေးခင်တချို့တလေဆိုရင်ပြန်ပြောတယ်လေအတိတ်ဘဝကိုပြန်တတိရတဲ့ပုံကိုယ်တွေကအမိဝမ်းမှနေခြင်းလုံးလို့လူပြန်ဖြစ်ခြင်းလုံးလို့ ရေအိုးထဲမှာလိုက်ပြီးတော့အမိုက်လေးရောင်ဆောင်ပြီးတော့လိုက်လာရတာတို့သူတို့ကသူတို့မြင်တဲ့အာယုံတွေရှောက်ပြောတာလေတကယ်တမ်းကတော့ဟိုဘက်ဖြစ်နေတဲ့ဘဝကအဲ့ဒါပိဋ္ဌာဘဝအဲ့ဒီပိဋ္ဌာဘဝတစ်ခုကိုပိဋ္ဌာဘဝလို့ကျန်တဲ့ဒီကလူတွေကလည်းမမြင်ဘူးသေပြီးပြီဆိုတာနဲ့တပြိုင်တည်းထဲကံကမ္မနမိတ်ဂတိနမိတ်ဆိုအာယုံနမိတ်ကဒိုင်းဆိုတာနဲ့ဒီရင်ကောင်လေးတစ်ကောင်နားနေတာလေးကိုတူနဲ့ဒိုင်းဆိုရိုက်ချလိုက်အဲ့ဒီရင်ကောင်လေးဟာနမိတ်တစ်ခုခုပေါ်ပြီးမှ तू ကသေရတယ် စိတ်ကအဲ့လောက်ထိမြန်းတာနော်အခုလည်းပဲဒါကြောင့်မို့ဘဝတစ်ခုကိုပြောင်းတဲ့အခါရောက်တော့ဒီစိတ်ကအခုပြောလို့အယက်မြန်လုံးအန်းကြီးတာအိတ်တော်ယောက်ျားနိုးတော်လားသူလူပြည်ကနေတည်ပြီးဗြဟ္မပြည်သွားဖြစ်တဲ့ပုဂ္ဂိုလ်ကလည်းဖြတ်ဆိုချက်ချင်းဖြစ်တာဟိုးအောက်အဝေးကြီးငရဲကြီးသွားဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလူပြည်ကရုပ်တဲ့နာနဲ့ချုပ်ပြီးဆိုတာနဲ့နောက်ရုပ်နဲ့နောက်နာကဟိုမှာသွားပြီးတော့ तू ကငရဲခံရမယ့်ရုပ်နဲ့နာကသွားဖြစ်တာအဲ့တော့သွားဖြစ်တဲ့ရုပ်နဲ့နာက ကိုလားဆိုတော့ကိုလည်းမဟုတ်ဘူးဒါပေမဲ့အကြောင်းကင်းသလားဆိုတော့အကြောင်းမကင်းဘူးမှန်ရှေ့မှာသွားရက်လိုက်တယ်မှန်တဲ့ကငါလားဆိုတော့မှန်တဲ့ကလည်းငါလည်းမဟုတ်ဘူးဒါပေမဲ့ကိုယုတ်ကြီးပေါ်နေတာအဲ့ဒါဘာကြောင့်လဲကိုကအဲ့ဒီမှန်ရှေ့မှာသွားရက်လို့ဟိုကမှန်ကလည်းဗျာတွေနဲ့ကြီးလို့ရတယ်မှန်မှုနိုင်ရန်ရှေ့သွားရမပေါ်ဘူးလေကိုယုတ်ကဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မို့အကြောင်းနဲ့အကျိုးကြောင့်ဖြစ်သွားတဲ့ ယုံနာမှာဒီဘဝကယုံနာကလည်းနောက်ဘဝကိုဘာတစ်ခုမှပါသွားတာမရှိဘူးဒီယုံနဲ့ဒီနာတွေကလည်းအကုန်ဖြစ်ချုပ်ဖြစ်ချုပ်လက်ဖြောက်တစ်ချက်ဒီဂရေတသိန်းကလည်းဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်အဲ့ဒီလိုယုတ်ကလည်းဖြစ်ချုပ်ဖြစ်ချုပ်နာကလည်းဖြစ်ချုပ်ဖြစ်ချုပ်အဲ့ဒီလိုဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ကြီးကနောက်ဘဝကိုဘာမှယူသွားလို့မရဘူးနောက်ဘဝကိုတည်ဆောင်သွားလို့ရတာကဘာတွေလဲကမ္မတတ္တိ ကံတရားရဲ့တတ္တိတယ်တဲ့အဲ့ဒါတွေကတော့ယူသွားလို့ရအဲ့ဒါကကိုကယူတာမဟုတ်သူကသူတတ္တိကိုကြံနေတာအဲ့ဒါကတော့မပါလို့ကိုမရဘူးနော်အဲ့ဒါကိုအရှင်နာဂတိန်ကမေးတယ်အရှင်နာဂတိန်ကိုမေးလိန်တာမင်းကြီးအရှင်ဘုရားတဲ့လူတိုင်းလူတိုင်းဟာကုသိုလ်တွေပြုပါတယ်ဖေကအကုသိုလ်တွေပြုပါတယ်တဲ့အဲ့ဒီပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံတွေဘယ်နှအမြန်တိန်ထားတော့ဖေရတယ် ဒကာကြီးအဲ့လိုအထုပ်ထည်သိမ့်ထားတာပြမရဘူးကုသိုလ်ကံအကုသိုလ်ကံဆိုတာကလူတွေရဲ့နောက်မှာ အရေးကအမြဲပါတကဲ့သို့အမြဲတမ်းပါတယ်ကိုပြုတ်ထားတဲ့ကုသိုလ်ကံကလည်းကိုနောက်ကိုအမြဲတမ်းထက်ချက်မကွာလိုက်နေတာအာကုသိုလ်ကလည်းလိုက်နေတာကုသိုလ်ကလည်းလိုက်နေတာအဲ့ဒါကြီးကတော့အမြဲတမ်းရှိတယ်အရှင်ဘုရားဥပမာလေးနဲ့ရှင်းအောင်ပြောပါဗျာတပည့်တော်နားမလဲဘူး ဒကာကြီးတဲ့ဟိုရှိရတစ်ပင်ကြီးအခုအသီးသီးပြီလားတဲ့မသိသေးပါဘူးခင်ဗျာအဲ့ဒီတစ်ပင်ကြီးနောက်ကြတော့မသိနိုင်ဘူးလားတဲ့အာအဲ့ဒီပင်သီးနေကြသီးကိုသီးမှာခင်ဗျာအဲ့ဒါဆိုရင်အဲ့ဒီတစ်ပင်ကသီးလာမဲ့အသီးတွေဘယ်နှသွားဖွက်ထားတော့အော်အဲ့လိုတော့ဖွက်ထားတာမဟုတ်ဘူးဖေကသူကသူအချိန်တန်မှသူကနဲ့သူအသီးတွေပွင့်နေဖြစ်ပေါ်လာရတာဒကာကြီးအဲ့ဒီတိုင်းပဲ ဦးဇင်းတို့လူတွေပြုတ်ထားတဲ့ကံတရားတွေအလျောက်အသေးတွေအပွင့်တွေသူကသူဖြစ်တာနောက်ဘဝသွားရမယ့်ပုံကလည်းဒီဘဝမှာသူပြုတ်ထားတဲ့ဒါနသူဆောက်တည်ထားတဲ့သီလသူပွားများထားတဲ့တရားတွေကအင်မတန်မှကိုအထွတ်အထိပ်ကိုအဲ့ဒီပုံကရှိနေတယ်ဆိုရင်နောက်ဘဝကောင်းတဲ့နတ်ဘုံတွေဗြဟ္မဘုံတွေဒိုင်းတို့တခါတည်းပေါ်ပြီးအဲ့ဒီအကျိုးတွေအကုန်ပေးတာပဲဘာလို့လဲလူဘဝတုန်းကသူပြုတ်ခဲ့တဲ့ ဒါနသီလဘာဝနာစေရနာကုစုကံတွေကအကျိုးပေးတာအတီးပွင့်နေတော့မှသွားဖြစ်တာဘုံပိတ်မှန်ကြီးတယ်တခါတည်းစားလို့မကုန်တောက်လို့မကုန်အင်မတန်မှလှပတဲ့လူဘွာဥယျင်ကြီးတွေတိဆောက်သွားတဲ့ကြားမင်းရဲ့မိဖုရားတွေဟိုမှာဥယျင်ကြီးတွေပေါ်တာပဲရေကန်ကြီးတိဆောက်သွားတဲ့ဇနီးကဟိုမှာသူ့ရေကန်ကြီးနဲ့လားပေါ်တာပဲဇယက်ဆောက်တဲ့ဇနီးကလည်းဟိုမှာဇယက်ကြီးနဲ့သူ့ဟာနဲ့သူလားပေါ်တာပဲအဲ့ဒါကလူဘွာကပြုတ်တဲ့ ကံစေတနာသင်္ခါရကဟိုမှာသွားပြီးအတိပွင့်နေတဲ့အကျိုးပေးတာအဲ့လိုပဲလူဘဝမှာလောဘဒေါသမောဟတွေနဲ့လှုပ်သွားတဲ့အကုသိုလ်တရားတွေနဲ့လှုပ်သွားပြီးသေသွားတဲ့ပုဂ္ဂိုလ်ကလည်းဟောငရဲဘုံမှာအခုအရှင်ဒေဝရတော်ဆိုကြည့်ပါလားမတုံလှုပ်သောဗုဒ္ဓဘုရားရှင်ကိုပြမသည့်အတွက်ရှင်မောထီကလည်းတန်ကြီးတွေအုပ်ထားတယ်ခေါင်းကလည်းတန်တွေအုပ်ထားတယ်နိုင်ရန်ကိုနောက်ကျောကိုမှီပြီးတော့တန်လုံးဒီထန်းလုံးလောက်ရှိတဲ့တန်လုံးကြီးတွေကဝမ်းမကြီးဟိုဘက်ကဖောက်ဒီဘက်ကဖောက် လက်ဝါးတွေကလည်းအခုလက်ဝါးကတိုင်မှာတန်နဲ့ရိုက်တယ်လို့ရိုက်ထားအဲ့တော့လှုပ်လို့မရခြေတော့ကလည်းလှုပ်လို့မရဘူးလက်လည်းလှုပ်လို့မရဘူးခေါင်းလည်းလှုပ်လို့မရဘူးအဲ့ဒီလိုငရဲကြီးမှာ ခန်းနေရတာအဲ့ဒါဘာလဲလူဘဝတော်ကလှုပ်လိုက်တဲ့အာကုဇုကံစေတနာနော်အဲ့တော့ဒါကြောင့်မို့ဘဝတွေသွားတဲ့အခါကျတော့ဦးဇင်းတို့ကအမြင်ရှိရမှာတတ္တဒိဋ္ဌိစေငြင်ရင် အော်ဘဝဆိုတာရုပ်တရားနံတရားဖြစ်ပြီးပြက်တာပဲဖြစ်ချုပ်ပဲ ရှိတဲ့အပေါ်မှာအဲ့ဒီမှာသွားပြီးတော့နောက်ဘဝကိုကူးတယ်ဆိုတာမရှိဘူးလို့ဉာဏ်မြင်စင်ကြယ်ရင်တမာဒိဋ္ဌိနောက်ဘဝဟာအကြောင်းကြောင့်တော့ဖြစ်တယ်ကိုကဒီဒီဘက်ကပြုတ်တဲ့အကြောင်းတော့မကင်းဘူးဒါပေမဲ့နောက်ဘဝဟာငါလားဆိုငါလည်းမဟုတ်ဘူးမှန်တဲ့ကအယုတ်လိုပဲဟိုဘက်ဒီဘက်ကနော်အကြောင်းကြောင့်အကျိုးဖြစ်နေတာအတိတ်ဘဝကဦးဇင်းတို့ဒကာဒကမတို့ဦးဇင်းတို့တွေ အတိတ်ကကောင်းတဲ့ဒါနကံတွေသီလကံတွေဘာဝနာကံတွေလုပ်ခဲ့တော့အခုဒီဘဝမှာကောင်းကောင်းနေနိုင်တယ်စားနိုင်တယ်တောက်နိုင်တယ်ဒါအတိတ်ကကောင်းတဲ့ကံပြုလို့ဒီဘဝမှာအကျိုးအနေနဲ့နေနိုင်ထိုင်နိုင်စားနိုင်တဲ့ဘဝကြီးကိုရတဲ့အကျိုးကိုရတာနော်အဲ့ဒါကြောင့်မို့အခုလည်းပဲဒီနောက်ဘဝကိုသွားတယ်ဆိုပြီးတော့ဒီဟာလေးကနံလေးကတစ်ခုပြီးတစ်ခုပြောင်းပြောင်းပြောင်းပြောင်းသွားတယ်လို့ယူမှားမိရင်အဲ့ဒါဒီသတ္တတာဒိဋ္ဌိအဲ့ဒါအယူလွဲတယ် ဒီယုတ်တရားနံတရားဟာသူ့အနတူဖြစ်ပြီးပြတ်တဲ့သဘောပဲအကြောင်းကြောင့်ကျိုးသက်ဖြစ်သွားတယ်လို့ယူနိုင်မှသာလျှင်အဲ့ဒီအယူမှပြတ်တာနောက်ဒိဋ္ဌိတစ်မျိုးကဘာလဲဆိုတော့ဥစ္စေတာဒိဋ္ဌိသေပြီးဟိုဘက်ဘာမှဖြစ်ပါဘူးကွာအလကားလျှောက်ပြောနေတာလို့ယူရင်ဥစ္စေတာဒိဋ္ဌိသေပြီးဟိုဘက်ဘက်ကွာကယဟန္တာဖယားပစ္စေကဗုဒ္ဓကလွဲ့ဉာဏ်ပုဂ္ဂိုလ်ဖြစ်ရအောင်ပါဖယားရဲ့ပစ္စေကဗုဒ္ဓရဲ့ ယဟန္တာရဲ့အဲ့ဒီ၃မျိုးသည်နောက်ဘဝမရှိတော့နော်ဘာလို့လဲတဏာကုန်ပြီမျိုးစေ့ကြောင့်အပင်ပေါက်တာဦးဇင်းတော်တွေဦးဇင်းတော်ဒကာဒကမတွေကတဏာဆိုတဲ့မျိုးစေ့ရှိသေးတယ်လူဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့မြမဖြစ်ခြင်းနဲ့အဲ့ဒီတဏာကိုကုံအောင်မလုပ်သေးရင်နောက်ဘဝတွေသွားရလိမ့်အောင်မယ်တဏာမကုံသေးလို့နောက်ဘဝတွေကူးရအောင်ပါဒါကြောင့်မို့ နောက်ဘဝကိုလုံးဝမှမရှိပါဘူးကွာသေပြီးပြဖြစ်တာပါပဲလို့ပြောရင် တတတာဒိဋ္ဌိအာတဘွားပြီးတဘွားဒီစိတ်ကလေးကယုံကြည်ရတာအခွန်ချွတ်ထားခဲ့တာစိတ်ကလေးကတဘွားပြီးတဘွားကူကူကူကူပြောင်းပြောင်းပြောင်းပြောင်းသွားနေတယ်လို့ယူရင်တတတာဒိဋ္ဌိသေပြီးဟိုဘက်မှာမဖြစ်တော့ဘူးလို့ယူရင်ဥစေတာဒိဋ္ဌိငါကိုငါဟာငါဥစ္စာငါသားငါသမီးလို့ယူဆရင်သက္ကာယဒိဋ္ဌိဆိုတဲ့ တရားရှုမဲ့ယောဂီများကအဲ့ဒီဒိဋ္ဌိ၃ပါးကိုတော့နားလည်ထားရမယ်။နော်အဲ့ဒီဒိဋ္ဌိကတက္ကာယဒိဋ္ဌိငါကိုငါဟာငါဥစ္စာလို့စွဲတာတက္ကာယဒိဋ္ဌိယုတ်ကြီးရတာအခွန်ချွတ်ပေမဲ့စိတ်ကလေးကတော့မြဲနေတယ်တည်တတ်နေတယ်မနေ့ကလည်းဒီစိတ်ဒီနေ့လည်းဒီစိတ်နောက်နေ့လည်းဒီစိတ်ဒီဘဝပြီးရင်လည်းဒီစိတ်လေးကဟိုဘက်နောက်ဘဝကူးသွားမှာပဲလို့ အဲ့ဒီလိုယူရင်တတတာဒိဋ္ဌိသေပြီးဟိုဘက်မှာဘာမှမရှိတော့ပါဘူးကွာသေပြီးပြာဖြစ်တာပဲမိရှို့ပြာဖြစ်တာမြေကြီးတဲ့ရောက်မြေကြီးဖြစ်သွားတာပဲလို့ယူဆပြီးပြောနေရင်ဥစေဒဒိဋ္ဌိအဲ့ဒီဒိဋ္ဌိ၃မျိုးလဲဒီနေ့ နားလည်ရပါမယ်เนาะအဲ့တော့ဒီနေ့ဦးဇင်းတို့ဟောခဲ့တဲ့တရားတွေကို ပြန်ပြီးတော့နားလည်အောင်ပြန်ခြုံပါမယ်ခြုံတဲ့အခါကျတော့ဦးဇင်းတို့ဒကာဒကမတွေ ဒီခန္ဓာကြီးရတဲ့အခါကျတော့ဦးဇင်းတို့ရုပ်ရယ်နာမ်ရယ်နှစ်ပါးရခဲ့ပါပြီခန္ဓာတစ်ခုရတယ်ဘဝတစ်ခုရတယ်ဆိုတာရုပ်နဲ့နာမ်နဲ့ရတယ်အဲ့ဒီမှာနန္တရားကိုပြန်ခွဲရင် စိတ်ရဲ့စေတသိက်52မျိုးเนาะစိတ်ရဲ့စေတသိက်ရဲ့2မျိုးပြန်ရပါတယ်အဲ့ဒီစိတ်နဲ့စေတသိက်52မျိုးရဲ့ရုပ်ရည်ကို ပြန်ပြီးတော့ဘုရားကခန္ဓာအဖြစ်ဖွဲ့လိုက်တော့ခန္ဓာ ၅ပါးเนาะဖောက်ပြန်တတ်တဲ့သဘောစုသည်ယုတ်တရားသိတတ်တဲ့ပြောင်းအာယုံကိုညွတ်တတ်တဲ့သဘောသည်ဝိညာဏခန္ဓာအဲ့ဒါကဝိညာဏခန္ဓာဟိုကဖောက်ပြန်တဲ့သဘောစုဟာရူပခန္ဓာပြောင်းညွတ်တတ်တဲ့သဘောလေးကဝိညာဏခန္ဓာခံစားတတ်တဲ့သဘောက ဝေဒနာခန္ဓာမှတ်သားတတ်တာကသိဉာဏ်ခန္ဓာလောဘဒေါသမောဟဆိုတဲ့စေတနာ သင်္ခါရတွေဖြစ်တာက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 ဝိပဿနာဉာဏ်နဲ့ရှုရမယ်အဲ့ဒီဝိပဿနာဉာဏ်ရှုတဲ့အပိုင်းတွေကဥစဉ်ဟောတမတနာဉာဏ်တို့ဥရိယဘယဉာဏ်ပိုင်းမှာဥစဉ်ရှုပုံရှုနေအသေးစိတ်ပြန်ပြောမယ်ဒီနေရာမှာတော့နာရဲ့သဘောနာဟာဒီလိုညှတ်တတ်တယ်ခံစားတတ်တယ်မှတ်သားတတ်တယ်စေတော်တိုက်တွန်းတတ်တယ်ဆိုတဲ့သဘောတွေဟာနာရဲ့သဘာဝလက္ခဏာနော်တာမညာလက္ခဏာအနေစာဒုက္ခအနတ္တဖြစ်ပျက်ကို ရှုမှာသဘာဝလက္ခဏာကနာရဲ့သဘာဝလက္ခဏာသည် အာယုံပေါ်တိုင်းပေါ်တိုင်းမှာပြောင်းပြောင်းညွတ်တတ်တယ်ခံစားတတ်တယ်မှတ်သားတတ်တယ်စေတော်တိုက်တွန်းတတ်တယ်ဆိုတဲ့သဘောတရားအလုံးသည်နာမ်ရဲ့သဘာဝလက္ခဏာနော်ရုပ်သဘာဝရုပ်တာမြင်ညာပြီးကြတဲ့ဘက်ကပြောခဲ့တယ်ရုပ်သဘာဝကပူရာနေတောက်နာပြောင်းနေအေရာနေထုံနာပြောင်းနေဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာခန္ဓာကြီးအစင်တွေဖောက်ပြန်ပြောင်းလဲနေတဲ့သဘာဝသည်ရုပ်သဘာဝ အဲ့ဒီသဘောတွေဟာမမြဲတဲ့အနိစ္စဒုက္ခအနတ္တလို့ရှုလိုက်တာသည်ရုပ်ရဲ့တာမညာလက္ခဏာနော်အခုလဲနာမ်တဘာဝကနာမ်ရဲ့သဘောက၄မျိုးနာမ်၄မျိုးကပြောင်းညွတ်တတ်တယ်ခံစားတတ်တယ်မှတ်သားတတ်တယ်တွေးတော်ကြံစီတတ်တယ်လောဘဒေါသမောဟတွေဖြစ်တာနောက်ဆုံးသင်္ခါရသင်္ခါရခန္ဓာကကြောင့်တွေးတတ်တဲ့သဘောလည်းပါတယ်ကြံစီတတ်တဲ့သဘောလည်းပါတယ်လောဘဒေါသမောဟလည်းဖြစ်တယ်အဲ့ဒီ အာယုံကိုသိတတ်တဲ့သဘောဒါနံရဲ့သဘာဝလက္ခဏာနော်ခံစားတတ်တဲ့သဘောမှတ်သားတတ်တဲ့သဘောစေစောတိုက်တွန်းတဲ့တွေးတတ်ကြံစီတတ်တဲ့သဘောဆိုတဲ့နာရဲ့လက္ခဏာ၄မျိုးသဘာဝလက္ခဏာနာရဲ့တာမညာလက္ခဏာကြတော့အနိစ္စဒုက္ခအနတ္တနဲ့ရှုရအဲ့တော့ဦးဇင်းတော်ဒကာဒကမတွေအဲ့ဒီယုတ်တရားနဲ့နံတရားအမြဲတမ်းဖောက်ပြန်ပြောင်းလဲနေတဲ့ယုတ်နဲ့နံရဲ့အပေါ်မှာ သွားပြီးတော့ငါယုတ်ငါယုတ်လို့ရွှဲရင်တက္ကာယဒိဋ္ဌိနော်နန္တရားကိုငါစိတ်ငါစိတ်လို့ဆွဲရင်တက္ကာယဒိဋ္ဌိအဲ့ဒီယုတ်ကမနေ့ကလည်းဒီယုတ်ဟိုနေ့ကလည်းဒီယုတ်ပဲမွေးကနေသေးသည့်ငါယုတ်ငါယုတ်ပဲလို့အဲ့ဒီလိုကြီးထင်ရင်တတ္တတဒိဋ္ဌိနော်မနေ့ကယုတ်တယ်ဒီနေ့ယုတ်တယ်အကုန်ပြောင်းသွားပြီနော်အဲ့ဒါဒီမြဲနေတယ်လို့ထင်ရင်တတ္တတဒိဋ္ဌိ မနေ့ကလည်းဒီစိတ်ဒီနေ့လည်းဒီစိတ်နောက်နေ့လည်းဒီစိတ်ဟောနောက်ဘဝတွေနိဗ္ဗာန်မရမချင်းသွားနေငါစိတ်ပဲဒီစိတ်လေးကတစ်ခုပြီးတစ်ခုသွားနေတယ်လို့ယူဆရင်တတတဒိဋ္ဌိနော်မနေ့ကလည်းဒီစိတ်ဒီနေ့လည်းဒီစိတ်ဆိုလဲတတတဒိဋ္ဌိပဲဒီစိတ်ကအခုလက်ဖြောက်တစ်ချက်ဒီဂရေတသိဖြစ်ချုပ်ဖြစ်ချုပ်ဖြစ်သွားတာကိုမသိဘဲနဲ့အဲ့ဒါကိုငါစိတ်လို့ယူဆရင်တတတဒိဋ္ဌိဒီယုံနဲ့ဒီနာဟာ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 ခန္ဓာ၅ပါးအဲ့ဒီခန္ဓာတွေကနေမှပြိဿသမုပ္ပါစိတ်ရကြီးလဲပြီးတော့တနေ့တနေ့လောဘတွေဖြစ်လိုက်ကြဒေါသတွေဖြစ်လိုက်ကြမောဟတွေဖြစ်လိုက်ကြတဏှာတွေဖြစ်ကြမာနတွေဖြစ်ကြဒိဋ္ဌိတွေဖြစ်ကြအယူတွေလွဲကြအာကုဇုတရားတွေနဲ့နေတိုင်းနေတိုင်းနေနေရတဲ့ဘဝအဲ့ဒါကြောင့်မို့ထိုင်ရင်နေရင်နဲ့သေလဲသေရောနတ်ပြည်မတက်နိုင်ဘူးတဲ့အပယ်လေးပုံကိုငုတ်တုတ်ထိုင်ရတယ်ဒါကြောင့်မို့ မဟာပထဝီမြေကြီးကိုလက်နဲ့ကောပြီးတော့မြတ်စွာဘုရားခြေသားတို့ငါဘုရားလက်သေးဂွန်ပေါ်မှာရှိနေတဲ့ဟောဒီမြေပုံနဲ့မဟာပထဝီမြေပုံဘဲဟာကများတော့အရှင်ဘုရားနှိုင်းရှင်လို့တော့မရဘူးဘုရားအဲမှတ်ထားအဲ့ဒီအခုမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းမှာတတ္တဝါတွေဟာပရိစ္ဆသမုပ္ပါဆက်ရကြီးလဲပြီးတော့မြင်တာလေးပေါ်မှာလဲလောဘတွေဒေါသတွေမောဟတွေခန္ဓာ၅ပါးစဉ်ကြီးဖြစ်သွားတယ်။နော်ကြားတာလေးပေါ်မှာလဲလောဘတွေဒေါသတွေမောဟတွေနဲ့ခန္ဓာအစဉ်ကြီးဖြစ်ပြီးပြည့်။ အဲ့ဒီလိုခန္ဓာအစဉ်ကြီးတွေနေတိုင်းနေတိုင်းအချိန်တိုင်းဖြစ်ပြီးတော့အဲ့ဒီရဲ့နောက်မှာလောဘတွေဖြစ်ကြဒေါသတွေဖြစ်ကြမောဟတွေဖြစ်ကြတဏှာတွေဖြစ်ကြမာနတွေဖြစ်ကြဒိဋ္ဌိတွေအယူလွဲကြလို့တတ္တဝါတွေအပယ်လေးဘုံကိုဆင်းရတယ်ဒါကြောင့်ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကဩနာမရူပပဋိစေဒညာအပိုင်းဒီနေ့ဦးဇင်းတို့ဏိကုံချုပ်ပါတော့မယ်ယုတ်တရားကို ပိုင်းခြားသိတဲ့အပိုင်း ရုပ်ဆိုတာလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်နန္တရားတွေဆိုတာလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့အဲ့ဒီမှာဒိဋ္ဌိကိုဖြုတ်ပြီးတော့တဘာဝအရှိကိုသိပြီးတော့မြင်တိုင်းကြားတိုင်းမှာဩဖောက်ပြန်တာကယုတ်တရားเนาะမျက်စိနဲ့အစင်းနဲ့မြင်နေမြင်အစင်းကလည်းယုတ်တရားအဲ့ဒီအစင်းကလည်းဖောက်ပြန်ပြောင်းလဲနေတယ်မျက်စိအကြည့်ကလည်းဖောက်ပြန်ပြောင်းလဲနေတယ်ယုတ်တရားတွေဟာဖောက်ပြန်ပြောင်းလဲနေတယ်အဲ့ဒီမျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းမှာသွားတည်နေတဲ့ ဝိညာဉ်ဆိုတဲ့နံတရားကလည်းဖောက်ပြန်ပြောင်းလဲနေတယ်သူကလည်းညွတ်ညွတ်ညွတ်ညွတ်ပြီးသူကလည်းချုပ်ရတာပဲနော်နာကလည်းညွတ်တတ်တဲ့သဘောရုပ်ကဖောက်ပြန်တတ်တဲ့သဘော ဝေဒနာကခံစားတတ်တဲ့သဘောတင်ညာကမှတ်သားတတ်တဲ့သဘောသင်္ခါရတွေကစေတနာတွေသင်္ခါရတွေလောဘဒေါသမောဟတွေကလည်းသူ့လိုလို အကုန်လုံးပြောင်းလဲပြီးတော့ဖြစ်ပြက်နေတဲ့သဘောပဲရှိတာတလောကလုံးမှာ အော်ရုပ်ကလည်းသူ့သဘာဝနာကလည်းသူ့သဘာဝဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတာ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 အဲ့ဒီပြဉ္ညာကြီးပေါ်မှာတောင်းတင်ပြီးတော့လောဘတွေဒေါသတွေမောဟတွေဖြစ်ရတာဒါကြောင့်မို့အော်ဒီရုပ်တရားတွေကလည်းသူကသူဖောက်ပြန်ပြောင်းလဲတဲ့သဘောပဲရှိတယ်နာငါလည်းသူ့တဘာဝသူကသူပြောင်းညွတ်တတ်တဲ့သဘောခံစားတတ်တဲ့သဘောမှတ်သားတတ်တဲ့သဘော လောဘဒေါသမောဟစေတနာသင်္ခါရတွေဖြစ်ရတယ်လေသူ့သဘောသူ့သဘောသူ ဖြစ်နေတဲ့ရုပ်တဘာဝတွေနာမ်တဘာဝတွေပါလားငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါသူတစ်ပါးယောက်ျားမိန်းမမဟုတ်ပါလားလို့ အမှန်ကိုမြင်အမှန်ကိုသိရဥစဉ်တို့တရားဓမ္မတွေနာမရူပပဋိစေဒဉာဏ်အဲ့ဒီဉာဏ်ကြီးရပါပြီတဲ့နော်အဲ့ဒီဉာဏ်ကြီးရတဲ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်ဒါကဥစဉ်တို့ညာတပရိညာနဲ့ရအောင်လုပ်တဲ့အခါညာတပရိညာနော်တိရညပရိညာပဟာဏပရိညာဆိုပရိညာ၃ပါးနဲ့ပိုင်းခြားသိရမယ်လို့ဘုရားဟောတာရှိသေးရဲ့နော်။ ညာတပရိညာဆိုတာနာမရူပပရိစေတာညာရဲ့ပစ္စယပရိခညာအခုနောက်တစ်ပတ်ဦးဇင်ပစ္စယပရိခညာဟောမယ်အဲ့ဒီညာနှစ်ပါးကို ပိုင်းခြားသိရင်ညာတပရိညာအခန်းပိုင်ပါပြီနော်ညာတပရိညာဟိုဘက်မှာနောက်မှာတေရနာပရိညာလက္ခဏာ၃ပါးတင်တာပဟာနာပရိညာတွေကနောက်ဆင့်တွေမှာဥစဉ်ထပ်ရှင်းပါမယ်ဒါကြောင့်မို့ဒီနေ့ရသော်ဘုရားသာသနာတော်မြတ်ကြီးနဲ့တွေ့တုံတွေ့ခိုက်မှာဥစဉ်တို့တရားဓမ္မတွေ အော်အသိဉာဏ်ကိုဖွင့်ပြီးသေးသေးချာချာနာယူကျင့်သုံးပြီးတော့နေမယ်ဆိုရင်ဒီယုတ်ဓမ္မနန္ဓမတွေဟာသူသဘောသူဆောင်နေတာယုတ်ကလည်းသူသဘောနာကလည်းသူသဘောအဲ့ဒီပေါ်မှာငါကိုငါဟာငါဥစ္စာ မရှိဘူးလို့တက္ကာယဒိဋ္ဌိကို ခွာတတ္တရာဒိဋ္ဌိကိုဖယ်ဥစ္စေတာဒိဋ္ဌိကိုပယ်ရှားပြီးတော့ကျင့်ကြမယ်ဆိုရင်ဥစဉ်တို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေသည်လူဖြစ်ရကြိုလဲနှပ်ပြီးသာသနာနဲ့တွေ့ရကြိုနှပ်ပြီးရုပ်တရားနံတရားတွေဆိုတာဒါပါလားလို့ ပိုင်းခြားသိနိုင်ပြီအဲ့ဒီလိုသိနိုင်တဲ့ဘဝမျိုးရမှာတဲ့ဦးဇင်းတို့ဒကာတော်မတွေတန်ဖိုးရှိတာဒါဦးဇင်းအခုဉာဏ်အမြင်သိနိုင်တဲ့အဆင့်လောက်တွေပဲပြောတာအဲ့ဒီကနေပြီးတော့အခုနန္တရားတွေဟာနောက်ပိုင်းရှုရဲရှုရဲရှုရဲနဲ့သောတော်ရုပ်တရားတို့ကပြောခဲ့ပြီရုပ်စင်ကြီးတွေကြည်ရဲခြင်းနဲ့အတုပါကြီးတွေဖြစ်လာလိုက်ပုတ်လာလိုက်ပွာလာလိုက်အဲ့ဒီလဲပုတ်တာကိုသွားတည်တယ်ပွာတာကြီးသွားတည်တယ်ဆိုသိတာကနာနော် ပုတ်ပေါ်ပြနေတာကယုတ်တရားတွေအဲ့ဒီယုတ်တရားတွေပေါ်ပြတိုင်းပေါ်ပြတိုင်းသွားတည်တာနန်းနောက်ဆုံးကြတော့အမုံနေကြကလပ်မုံနေကြကလပ်မုံနေကြလာပြီးတော့တခါတည်းမြင်လိုက်တိုင်းကြည့်လိုက်တိုင်းတခါတည်းအရင်တော့ခေါင်းလိုမြင်တာကိုယ်လိုမြင်တာခြေလိုမြင်တာလက်လိုမြင်တာကြီးတွေကနောက်ကြတော့မရှိတော့ဘူးအဲ့ဒီခေါင်းကိုခြေလက်တန်တာနမိတ်တွေအကုန်ပြောက်ပြီးတော့အမုံလေးတွေပဲကြံတယ်အဲ့ဒီအမုံလေးတွေလည်းမနေ့ကပြောခဲ့ပြီအထကလရုပ်၈ပါးအဲ့ဒါဒီရုပ်တရား အဲ့ဒီအမုံရုပ်တရားလေးတွေကနေမှကြည့်လိုက်တဲ့အခါကျတော့အဲ့ဒီအမုံတွေအကုန်ပြိုကွက်ပြီး energy ပဲရှိတော့တယ်နော်သူ့ရဲ့လှုပ်ရှားနေတဲ့ရုပ်ရဲ့ပြောင်းလဲတဲ့သဘောတတ္တိလေးပဲရှိတော့တယ်အဲ့ဒီတတ္တိလေးသဘောလေးကိုပြောင်းပြောင်းပြောင်းပြောင်းနေတာဒီရုပ်အဲ့ဒီရုပ်ပြောင်းတိုင်းပြောင်းတိုင်းသွားသွားသိတာဒီနာအဲ့ဒါကြောင့်အသေးစိတ်ပြီးတမာရီအားကောင်းလာမှခွဲလို့ရအဲ့ဒီကြတော့မှဩရုပ်စင်နဲ့သူကသူ ပြောင်းနေတယ်ပထမမြင်တယ်အပေါင်းအမုံလေးတွေအမွားလေးတွေရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်နဲ့အော်ဒါလေးတွေကပြောင်းလဲနေပါလားပြောင်းလဲနေပါလားပြောင်းလဲနေပါလားလို့သိတာသိယုတ်တရားကိုသိတာအော်ဒီယုတ်လေးတွေပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းညွတ်နေပါလားညွတ်နေပါလားလို့သိတာသိနန္တရားကိုသိတာအဲ့ဒါပြောင်းညွတ်တာကဝိညာဏခန္ဓာပေါ်ပြနေတာတွေကပြောင်းလဲပေါ်ပြနေတာကရူပခန္ဓာ အော်ရူပခန္ဓာယုတ်တရားတွေပေါ်ပြတိုင်းပေါ်ပြတိုင်းမှာနာလေးကပြောင်းပြောင်းပြောင်းပြောင်းညွတ်နေဝိညာဉ်နဲ့ခန္ဓာအဲ့ဒါလေးပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားတာကဝေဒနာခန္ဓာအမုံလေးရလို့တင်ညာပေးတာကတင်ညက်ခန္ဓာဟောအမုံလေးအမွားလေးရိပ်ရိပ်ရွရွလို့တင်ညာပေးတာတင်ညက်ခန္ဓာအဲ့ဒီပေါ်မှာဆွဲလန်းတယ်လောဘဒေါသမောဟတွေဖြစ်တာသင်္ခါရခန္ဓာဆိုတော့ အော်ဒီအမုံလေးပေါ်မှာကြည့်လိုက်တော့ခွဲကြည့်တော့အော်အမုံလေးတရိပ်ရိပ်ပြောင်းနေတာကရုပ်ပြောင်းတာလေးကိုတော့တော့ညွတ်ညွတ်ညွတ်ညွတ်သိတာကနာအော်ရုပ်နဲ့နာလို့လည်းကွဲလာပြီအဲ့ဒီကနေခန္ဓာ၅ပါးကိုလည်းပြန်သုံးတတ်တော့အော်ပြောင်းညွတ်တာကနာခံစားတာကဝေဒနာအမုံလေးအမွားလေးလို့တင်ညာပေးတာကတင်ညာလောဘဒေါသမောဟဆွဲလန်းတဲ့သင်္ခါရတွေဖြစ်ရတာသင်္ခါရခန္ဓာဆိုတော့အော်ခန္ဓာအစဉ်ကြီးဖြစ်နေပါလားဆိုပြီးတော့မှတခါတည်းယုံနာနှစ်ပါးနဲ့သုံးတတ်လိုက်ခန္ဓာ၅ပါးနဲ့သုံးတတ်လိုက် ဟောပစ္စယပရိခညာမှာနောက်ပိုင်းလာမယ်အကြောင်းကျိုးတွေနဲ့ဆင်ញင်သုံးသပ်လိုက်အဲ့ဒီလိုဆင်ញင်သုံးသပ်ပြီးတော့အနေစာဒုက္ခအနတ္တလက္ခဏာကြီးသုံးပါးဉာဏ်နဲ့ဆင်ញင်အဲ့ဒီမှာဖြစ်ပျက်တွေမြင်လာမယ်ဟောဖြစ်ပျက်တွေမုံတဲ့ဉာဏ်တွေဖြစ်လာမယ်နောက်ဆုံးဖြစ်ပျက်ဆုံးတော့သောတာပတ္တိမက်ကိုရရပါတယ်တဲ့ဒါကြောင့်မို့အခြေခံဖြစ်တဲ့ဥစဉ်တို့နာမရူပပြိစေတာဉာဏ်ကတော့ဒီမှာတင်ပြပါပြီဒါကြောင့်မို့ ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တို့တွေသည်ရသော်ဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့တွေ့တုံတွေ့ကြိုက်မှာယုတ်တရားအနန္တရားတို့ကိုပိုင်းခြားသိနိုင်တဲ့နာမရူပပဋိစေရအဉာဏ်ကို ကောင်းစွာမသွေနာယူကျင့်သုံးပြီးတကာလထောထွင်း၍သိနိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖျာ